ယနေ့ဩစတြေးလျနိုင်ငံဘက်မှာလည်းဦးဇင်းတို့ဒီနေ့18ရက်နေ့6လပိုင်း18ရက်2021ခုနှစ် Quantum Buddhist USA မှာကြီးမှုပြီးတော့ကျင်ပါကြတဲ့ဇမ္မာသဘင်ပွဲတော်မှာယနေ့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေ ရသော်ဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်မြတ်ကြီးနဲ့လည်းတွေ့တော့အခွင့်ကောင်းနေရတော့မှဦးဇင်းတို့ယနေ့သူတော်ကောင်းဓာတ်ဒီကိန်းဖို့သူတော်ကောင်းတွေရဲ့အပြုအမူအနေအထိုင်အပြောအဆိုတွေကိုလေ့လာပြီးတော့မိမိတို့လည်းသူတော်ကောင်းနေဖြစ်အောင်သူတော်ကောင်းဓာတ်တွေကိန်းအောင်ဦးဇင်းဒီနေ့ ကာဏဇတ်အဲ့ဒီကာဏဇတ်တော်ကိုအခြေခံပြီးတော့သူတော်ကောင်းတရားများနဲ့နောက်ဆုံးဝိပဿနာနဲ့အထွတ်တင်ပြီးတော့ဦးဇင်းတို့ဝိပဿနာရှုနည်းတတိပဋ္ဌာန်တရား၄ပါးတွေရှုနည်းတွေပါဒီနေ့ထည့်သွင်းပြီးတော့ယနေ့ဦးဇင်းဟောကြားပေးပါမယ်။ရသော်ဘုရားသာသနာတော်ကြီးနဲ့ကြုံတဲ့အခါမှာဘုရားရှင်ကိုရောမြတ်ကြီးပြန်လဲဟောပြလို့ သိခဲ့ရတဲ့သူတော်ကောင်းတွေရဲ့စိတ်ထားနှလုံးသွင်းသူတို့ဘလို့နှလုံးသွင်းကြတယ်ဘလို့ကြင့်ကြတယ်ဆိုတာတွေကိုရစေခြင်းနဲ့မေတ္တာစေတနာနဲ့ယနေ့ဒီတရားကိုဦးဇင်းဟောကြားပေးပါပါ။အားကြောင့်လဲဆိုဦးဇင်းတို့ပုထုဇဉ်တွေရဲ့စရိုက်ကကြမ်းတယ်မဟုတ်မခံတုံ့ပြန်ခြင်းနဲ့လှုပ်ခြင်းနဲ့ကိုင်ခြင်းနဲ့ ဦးဇင်းတို့ရဲ့တန်တာမှာလောဘကြမ်းတွေဒေါသကြမ်းတွေစရိုက်ကြမ်းတွေဓာတ်ကြမ်းတွေရှိတယ်။ရှေ့ကသူတော်ကောင်းကြီးတွေကဒါတွေကိုဘလို့ဆုံးမပြီးတော့ဘလို့လောက်သွားတော့ဆိုတာကိုဦးဇင်းတို့တွေကနီးယူဖို့ရအတွက်ဒီနေ့ကာဏဇတ်တော်ကြီးကိုဦးဇင်းဟောပြောပေးမှာပါ။ဦးဇင်းတို့ဒီကာဏဇတ်တော်မြတ်စွာဘုရားဘယ်မှာဟောကြားတော်မူခဲ့သလဲဆိုတော့ နေတော်ရာယုံကြောင်းကိုဦးဇင်းတို့ဘုရားဂယာဖျားဘူးသွားဘူးတဲ့ဒကာဒကမတွေတော့ရောက်ခုကြမှာပါလုံဖိနီကနေမှနည်းနည်းသွားရသေးတယ်ကပိလဝတ်မြို့တော်အဲ့ဒီကပိလဝတ်မြို့တော်နဲ့မလှမကမ်းမှာနေတော်ရာယုံကြောင်းတော်နေရဆိုတာအခုချိန်ကြီးရှိပါသေးတယ်အဲ့ဒီဏိရောဓာယုံကြောင်းမှာ အရှင်အာနန္ဒာမထေရမြတ်ရဲ့ယဟန်တော်ဒီမြတ်စွာဘုရားနဲ့ဟောဒီဒီလှပ်ပါပြီးတော့အဲ့နာမှာသွာလာပြီးတော့နေကြရင်းနဲ့တဏှာရောက်တော့မြတ်စွာဘုရားရှင် ကိုရောမြတ်ကြီးကကြည်ပြီးပြုံးတော်မူနေတယ်ပြုံးတော်မူတဲ့အခါကျတော့အရှင်အာနန္ဒာမထေရမြတ်ကဩမြတ်စွာဘုရားပြုံးတော်မူပြီဒါအကြောင်းတူးလို့ အကြောင်းတစုံတရာရှိလို့ပဲမြတ်စွာဘုရားဒီနာကိုကြည့်ပြီးပြုံးနေတာလောက်လေချီပြီးတော့ရှင်တော်မြတ်ဘုရားဘယ်များဘာတွေများ အကြောင်းသူများရှိလို့ရှင်တော်မြတ်ဘုရားပြုံးတော်မူနေတာပါတော့ဘုရားတပည့်တော်တို့ပြန်လည်ပြီးတော့ဟောပြပြောပြပေးတော်မူပါအောင်ဘုရားလို့အရှင်အာနန္ဒာကလျှောက်လို့ အဲ့ဒီရှင်အာနန္ဒာနဲ့ယဟန်တော်တွေကိုရသော်ဘုရားရှင်ကိုရောမြတ်ကြီးကချက်သားတော်တဲ့ဟောဒီနေရာမှာလေတဲ့အရင်တုန်းကဇန်နဲ့အဘိညာဉ်နဲ့ရပြီးတော့တရားမင်းရဲ့ဗန္ဓုကပလာမြတ်ကြောက်ဖြာကြီးတော်မှ တင်းမာတဲ့အချင်းရာတွေအထိပြနိုင်တဲ့တတ္တိတွေဖြစ်သွားအောင် ပြင်းပြင်းထန်ထန်တရားဓမ္မကို ကြည်ကြံကြောကုတ်အားထုတ်ဖူးတဲ့ကာဏဆိုတဲ့ယသိတဘာဟောဒီနာမှာတရားထိုင်သွားဘူးတဲ့တဲ့ဒီနေရာဟာအဲ့ဒီကာဏဆိုတဲ့ယသိကြီးတရားထိုင်ခဲ့တဲ့နေရာရသော်ဘုရားအတိတ်ကြောင်းဟောပြတော်မူပါဖေရအဲ့ဒီမှာမြတ်စွာဘုရားကဟိုတုန်းက အင်မတန်မှချမ်းသာကြွယ်ဝတဲ့တထဲတကြွယ်မျိုးရိုးထဲမှာအမျိုးသားလေးတယောက်မွေးလာတယ်မိသားစုကဒီသားလေးမွေးလာတဲ့အခါကျသူ့ရဲ့အသားအရောင်ကမဲနဲ့တယ်အသားမဲတယ်ပေါ့နော်အသားမဲတဲ့အခါကျသူ့ကိုကာဏလို့ကာဏသရောတာလို့သူ့ကိုအမည်လေးပေးလိုက်တာတော်လေ အရွယ်ရောက်တော့ဖေးကတက္ကသိုလ်ပြီးသွားပြီးတော့ပညာသင်ခိုင်းတက္ကသိုလ်ပြီးကနေပြားလာတော့သူ့ကိုအိမ်တော်နေချပေးအဲ့ဒီကနေပြီးတော့အမေဖေးတွေကွယ်လွန်အမေဖေးတွေကွယ်လွန်တဲ့အခါကျတော့မိဘဘက်ကပိုင်ဆိုင်တဲ့ပစ္စည်းဘိုးဘွားတွေဘက်ကရှိခဲ့တဲ့ပစ္စည်းတွေဥစ္စာတွေယရနာတွေကို အာလုံးစရင်နေနဲ့အကြတာအကြတာအကြတာစရင်နေများလာပါလားငါရဲ့မိဘတွေဘိုးဘွားတွေရှာသွားလိုက်ကြတဲ့ပစ္စည်းတွေရှာသွားလိုက်ကြတဲ့ပစ္စည်းတွေနေမနာညာမနာအပင်မန်းခံအစိရခံပြီးတော့သူတို့ဒီစည်းစိမ်တွေဥစ္စာတွေရှာကြတာအခုတော့အကုန်လုံးထားခဲ့ရပြီထားခဲ့ရပြီထားခဲ့ရပြီ အဲ့ဒီဥစ္စာစည်းစိမ်ပစ္စည်းတွေကိုကြည်ရင်းနဲ့ဖះအလောင်းတော်ကြီးမှာအတွေး၃ခုပေါ်လာတယ်နံပါတ်1အတွေးကဘာတော့ဆိုတော့အော်ဒီစည်းစိမ်ဥစ္စာယရနာတွေဆိုတာတကယ်တမ်းကတော့ရန်သူမျိုး၅ပါးနဲ့ဆက်ဆက်နေတာဒီရှိတဲ့ရွှေတွေငွေတွေဥစ္စာတွေ ဒီနေ့ရှင်ဘုရင်ကသိမ့်ရင်လည်းအကုန်ပါသွားပြန်အောင်ပါပဲတခါတည်းရေမျောသွားရင်လည်းပါပြန်အောင်ပါပဲမီးလောင်လည်းပါမှာပဲအမွေခံသားတို့သမီးတို့တွေနဲ့တွေ့သွားရင်လည်းအကုန်လုံးကုန်မှာပဲကိုကိုမချစ်မနစ်တတ်တဲ့ပုံကိုယ်တွေကတခါတည်းလူရက်ဖြက်စီးပြီးတော့လှုပ်သွားကြပြန်ရင်လေဒါတွေဟာပျက်စီးမှာ ရန်သူမျိုး၅ပါးနဲ့တကွအကြောင်းမျိုးစုံသော ရန်သူတွေနဲ့ဆက်ဆံနေတဲ့ပစ္စည်းပဲဒီဥစ္စာယတနာဆိုတာကတကယ်တမ်းတိတနာမဟုတ်ဘူးပိုင်ဆိုင်တာမဟုတ်ဘူးငါပိုင်တယ်ငါပိုင်တယ်လို့ကိုဟာကိုပဲဒါထင်းနေတာတကယ်ပိုင်ဆိုင်မှုမဟုတ်ဘူးဒါတွေဟာလက်ရှိပစ္စုပန်ကာလမှာလည်း ဒီစည်းစိမ်တွေများလေများတာနဲ့အမျှကြောင်းကြရတယ်။အော်ငါရှိတဲ့ရွှေလေးငွေလေးဥစ္စာလေးကိုခကြီးလေးသွားရင်အဲသူများမြန်ဝင်ခိုးမှလား။ခိုးနာထားလဲမလုံးချုံဒီနာထားလဲမလုံးချုံတွေးလိုက်တိုင်းတွေးလိုက်တိုင်းကိုယ့်ရဲ့ဒီအထုပ်ထည်တွေပစ္စည်းတွေအတွက်စိုးရိမ်ရတယ်ကြောင်းကြရတယ်ပူဆွေးရတယ်။ ရအောင်လောက်ရတာလဲပင်မလိုက်ကြတာကျွေငွေဥစ္စာယရနာရဖို့ကလဲအပင်မခံရှာရတာရလာပြန်တော့လဲသူ့ပေါ်မှာပူပန်မှုတွေနဲ့ကြောင်းကြမှုတွေနဲ့နေရတာဒါဟာတကယ်အနှစ်သာရမဟုတ်သေးဘူးဒီဥစ္စာပစ္စည်းပိုင်ဆိုင်မှုဆိုတာတကယ်ကိုယ်ပိုင်မဟုတ်သေးဘူးကြောင်းကြတွေနဲ့နေရတဲ့ဘဝကြီးစိုးရိမ်မှုတွေနဲ့နေရတဲ့ဘဝကြီး အဲ့ဒီတော့ကြောင်းကြမရှိစိုးရိမ်မရှိပူပါမှုမရှိဘဲနဲ့ကိုယ်နောက်ကိုပါဖို့ရာကဘာလို့ရမှာလဲစွန်ကြဲပေကံလှူဒန်းခြင်းဆိုတဲ့ကောင်းမှုကံစေတနာသည်သာလျေဘသူမှလူလို့မရရက်လို့မရတိုက်လို့မရခိုးလို့မရဘသူမှ ဖြက်စီးလို့မရပါလားဘသူမှဖြက်စီးလို့မရပါလား အဲ့ဒီတော့စွန်ကြဲပေကံလှူဒန်းမှုကဒါလျင်ကိုယ့်ရဲ့ကိုယ်ပိုင်ဥစ္စာဖြစ်တယ်စွန်ကြဲပေကံလှူဒန်းမှုလှုပ်ထားမှသာလျင်ဘဝတန္တရာအတွက်ငါမှာအာကိုရာလည်းဖြစ်မယ်အာထရာလည်းဖြစ်မယ်ထောက်တီရာလည်းဖြစ်မယ်လို့ပစ္စည်းဥစ္စာတွေရဲ့အပေါ်မှာနံပါတ်1 အဲ့လိုစဉ်းစားတယ်နံပါတ်1စဉ်းစားတာကအော်ငါအခုခန္ဓာကိုယ်ကြီးကတဖြည်းဖြည်းယိုယွင်းလာပြီအိုမင်းလာပြီအနာတွေယောဂါတွေကငါခန္ဓာကြီးနှိပ်စက်တော့မယ်ဟောဒီ96ပြာ98ပြာသောယောဂဝေဒနာတွေအမျက်မပြတ်ဒလဇတ်နဲ့နှိပ်စက်ခံရတဲ့ခန္ဓာကြီးပဲဒီခန္ဓာကြီးဆိုတာ အမျိုးမျိုးဘယ်ယောဂါလာမလဲလာခြင်းတဲ့ယောဂါလာဒီခန္ဓာကြီးကအကုန်လက်ခန္ဓာပဲယောဂါမှန်သမျှအနာမှန်သမျှကမ္ဘာလောကမှာရှိရှိသမျှအရာမှန်သမျှဒီခန္ဓာကြီးဟာ အကုန်လုံးကိုလက်ခံတယ်ကြက်ဦးငှက်ဦးကဲ့သို့ပဲမြတ်စွာဘုရားငကုလပိတာဟောတဲ့ခါကျတော့ကွဲလွယ်တယ်ပြက်လွယ်တယ် ဆူလေဆူလိုက်လဲပေါက်သွားတာအလေးနဲ့ထုံးမိလိုက်လဲပေါက်သွားတာဟိုအလေးနဲ့ထိလိုက်ဒီအလေးနဲ့ခိုက်လိုက်လဲပေါက်ပြဲပြီးတော့ပျက်စီးပြန်တာပဲဇိကေစာပရမာယောဂဆာလောင်မှုဆိုတဲ့ယောဂကြီးကအမြဲတမ်းနှိပ်စက်နေတာမနဲ့စားပြန်ပြီဒေါ်နေချက်ရပြန်ပြီဒေါ်နေပြေဝပြန်ပြီအာဒေါ်နေသွားရှာပြန်ပြီဒါကြောင့်မို့ စက္ကန့်ပိုင်းမျှမိနစ်ပိုင်းမျှချမ်းသာပါတယ်လို့ပြောရင်အဲ့ဒီပုဂ္ဂိုလ်လူမိုက်ပဲစက္ကန့်မလတ်မိနစ်မလတ်ဟောဒီခန္ဓာကိုယ်ကြီးဟာ အနာတွေယောဂါတွေနှိမ့်ဆက်နေတာတဲ့။ပူလိုက်၊ကြိုက်လိုက်၊ထုံလိုက်၊ကျင်လိုက်၊မူလိုက်၊ဝေလိုက်၊အော်လိုက်၊အာလိုက် မစားတော့မစားလို့မူတယ်ဝေတယ်ဒုက္ခဖြစ်ရ။စားတော့စားလို့တော်နေကြတော့အစင်မသိရင် အစာစိတ်တဲ့လို့တော်နေဟောမူးလို့အော့ရဗျာမီအာရဗျာမီဒီခန္ဓာကိုယ်ကြီးရဲ့အနှစ်သာရကို ရှာကြည့်ရင်တော့ကိုချင်းသီလာတရားကိုစောက်တည်ထားမှာပဲငါတို့အကျိုးရလိမ့်မယ်ဒီခန္ဓာကိုယ်ကြီးအနာယောဂါတွေနဲ့နှိမ့်ဆက်နေတဲ့ခန္ဓာကိုယ်ကြီးတဲ့ကအနှစ်သာရရအောင်ငါတော့ ကိုကျင့်သီလစောက်တည်ခြင်းပဲဒုတိယအဖြေကိုသူသွားတွေ့တယ်တတိယအချက်ကိုစဉ်းစားတော့ဩဒီခန္ဓာကိုယ်ကြီးကသေရမှာမသေးသေးခင်မှာဒီခန္ဓာကိုယ်ကြီးအသက်ရှိနေသေးတော့ဇီဝိအသက်မကြွေသေးအသက်ရှင်နေစဉ်မှာငါဘာဝနာအလုပ်ကိုငါစ조사ပြီးတော့ ပွားများပြီးတော့အထုတ်ခြင်းကပဲငါအတွက် ကောင်းမြတ်တဲ့အနှစ်သာရတွေယူနိုင်လိမ့်မယ်ဦးဇင်းတို့တွက်ကြည့်အခုအသက်50ရောက်ခဲ့ကြပြီ60ရောက်ခဲ့ကြပြီ80ရောက်ခဲ့ကြပြီအသက်ရှိသေးတယ်အသက်ရှင်သေးတယ်အဲ့ဒီတစ်နှစ်တစ်နှစ်အသက်ရှင်တာဟာ လာပေါင်းများစွာအသက်ရှင်ခဲ့ရလာပေါင်းများစွာဟာ နေပေါင်းများစွာအသက်ရှင်ခဲ့ရနေပေါင်းများစွာဟာလည်းနာယီပေါင်းများစွာနာယီပေါင်းများစွာလည်းမိနစ်ပေါင်းများစွာမိနစ်ပေါင်းများစွာလည်းစက္ကန့်ပေါင်းများစွာဥဒ္ဒနအသက်ရှင်နေတာရက်ကလေးရက်ကလေးတစ်စက္ကန့်တစ်စက္ကန့်အတွင်းလေးမှာပဲအသက်ရှင်နေတာအဲ့ရှင်နေတာလည်းသေလိုက်ရှင်လိုက်သေလိုက်ရှင်လိုက် ရုပ်တရားတွေကလည်းတခါတည်းဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်နာကလည်းလက်ဖြောက်တခြားတိဂရေတသိမ့်ဖြစ်ပြက်ရုပ်ကလည်းလက်ဖြောက်တခြားတိဂရေ9000ဖြစ်ပြက်အဲ့ဒီလိုရုပ်ဂရေ9000နာဂရေတသိမ့်ဖြစ်ပြက်ဖြစ်ပြက်အစင်ကြီးနဲ့ရှင်လိုက်သေးလိုက်ရှင်လိုက်သေးလိုက်ကြီးသွားတာအဲ့ဒါကိုဖះအလောင်းတော်ကြီးကညာနဲ့သူတို့ကဆင်ကျင်သုံးသပ်ပြီးတော့သေတဲ့နေ့မှတခါတည်းသေပြီလို့အသက်80 90ရောက်မှ သေတာကိုတွတ်တာမဟုတ်ဘူး။အော်အသက်ရှင်နေတယ်ဆိုတာတနေ့တနေ့တရက်တရက်တရက်တရက်တလတလတနေ့တနေ့နဲ့အဲ့ဒီလိုသွားနေတာကြီးကိုအသက်ရှင်တယ်လို့ခေါ်နေတာအဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးသဗ္ဗညုတရွှေညာတော်ကြီးရလာပြီးမှပြန်ဟောတဲ့အချိန်ကျတော့ဩရုပ်ကလေး9000နံကလေးသိမ့်ဖြစ်ပြက်ပြီးတော့တခါတည်းသေဆုံးနေတာဒီဟောဘုရားပြန်ဟောနိုင် အဲ့ဒါကြောင့်မို့ဩသက်ရှင်နေရှင်နေဆိုတာကတကယ်တမ်းကတော့စက္ကန့်ပိုင်းလေးမျှမျှတွင်းလေးမှာရှင်လိုက်သေးလိုက်ရှင်လိုက်သေးလိုက်ရှင်လိုက်သေးလိုက်နဲ့သွားနေရအဲ့ဒါကိုအနိစ္စလို့ပြောတာအဲ့ဒီအနိစ္စတရားတွေကိုဆင်ញင်ပြီးတော့ဖះလောင်းတော်ဘဝအခုကန္နာယသိဆိုရလဲဖះလောင်းတော်ကြီးဖြစ်ခဲ့တာပဲအတိတ်ကပါရမီတွေအဟုန်တွေနှိုးဆော်လို့သူဒီရဲ့ ။အော်မှုတွေနာမှုတွေတဲမှုတွေတံဝေခတွေရတဲ့မြင်နိုင်တယ်။ဒီရုပ်ကလေး9000နံကလေးတသိန်းကြီးတော့ဘုရားလောင်းတော့အဲ့တော့မမြင်ရသေးဘူး။ဒါမြတ်စွာဘုရားကပြန်ဟောတဲ့အချိန်ကြတော့မှဒီအပိုင်းနေမှာမြတ်စွာဘုရားရုပ်တွေ9000နံကလေးတသိန်းရဲ့ဖြစ်ချင်းပြက်ချင်းတွေဖြစ်ချင်းပြက်ချင်းတွေကိုဟောနိုင်တာ။အသက်မသေးခင်လေးမသေးခင်လေးနဲ့ပြောနေတာဟာစက္ကမိုင်းလေးအတွင်းစက္ကမိုင်းလေးအတွင်းနော်မိနစ်ပိုင်းလေးအတွင်းမိနစ်ပိုင်းလေးအတွင်း ဒါလေးကိုပြောနေကြရတာပဲအဲ့ဒီမမြဲတဲ့အနိစ္စတရားတွေကိုဆင်ញင်မယ်သုံးသပ်မယ်ပွားများမယ်ဆိုရင်အဲ့ဒါအသက်ရှင်ခြင်းရဲ့အနှစ်သာရပဲဒါကြောင့်မို့ဥစ္စာထဲမှာအနှစ်ရှားတွေ့တာဒါနပဲစိတဲ့ဥစ္စာပိုင်ဆိုင်တဲ့ဥစ္စာတွေကအနှစ်ကိုရှာတော့ လှူဒန်းပေးကမ်းခြင်းဆိုတဲ့ဒါနရဲ့စေရနာဟာတွေ့တယ်ခန္ဓာထဲမှာအနှစ်ရှားတွေ့တာသီလပဲ96ဖြာ98ဖြာဆိုတဲ့အနာယောဂါတွေနဲ့ဆက်ဆက်နေရတဲ့ဟောဒီခန္ဓာကိုယ်ကြီးတဲကအနှစ်သာရကိုထုတ်ယူတဲ့အခါကျတော့သီလကိုရတယ်အသက်ထဲမှာအနှစ်ရှားတွေ့တာဘာဝနာပဲဒါရှိရဆရာတော်ကြီးတွေဆိုသွားကြမသေးခင် အသက်ဇီဝိတိတ်တွေမချုပ်ခင်ထဲမှာအနှစ်ရှာတော့ဘာဝနာတရားတဲ့အနိစ္စလက္ခဏာတွေဒီယုတ်တရားတွေရဲ့အပေါ်မှာမမြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခအစိုးမြတဲ့အနတ္တနံတရားတွေရဲ့အပေါ်မှာတွေးတဲ့စိတ်လေးကလည်းအနိစ္စအတိတ်တွေးလိုက်ဖြစ်ပြီးတော့ပြက်ပြန်ပြီအနာကတွေးလိုက်ဖြစ်ပြီးတော့ပြက်ပြန်ပြီตาကြောင့်လည်းတွေးမိတယ်ဖြစ်ပြီးတော့ပြက်ပြန်ပြီသမီးကြောင့်လည်းတွေးမိတယ်ဖြစ်ပြီးတော့ပြက်ပြန်ပြီတဲ့ အဲ့ဒီလိုဖြစ်ပြနေရတဲ့ယုတ်တရားနံတရားတွေရဲ့အနှိစ္စကို ရှုနေရင်အဲ့ဒါဒီအတ္တထဲမှာအနိစ္စရင်အဲ့ဒါဘာဝနာဆိုတဲ့အနှစ်သာရကိုရတယ်အဲ့တော့ဘုရားလောင်းတော်ကြီးကစဉ်းစားပြီးတော့ငါအဖိုးတွေအဖွားတွေအဖေတွေအမေတွေယူဆောင်မသွားနိုင်တဲ့ပစ္စည်းတွေကိုငါတော့ရအောင်ယူဆောင်သွားတော့မယ်အနှစ်တွေကိုရအောင်ထုတ်ပြီးတော့ယူတော့မယ် သူလက်ထက်မှာတခါတည်းတစ်သလုံးပညာတွေသင်ကြုံကြက်ရှာပြီးတော့လဲနောက်ဆုံးဒီတိုင်းပဲပြန်ထားခဲ့ရပြန်မယ်အဲ့တော့ဘာလုပ်မလဲကိုယ့်ရဲ့မိသားစုတွေပေးတင်ပေးတိုက်ဒါတွေပေးခொနည်းပတ်လုံးကြီးကြတဲ့အလှကြီးတွေကိုအကုန်လှူလှူဒန်းပြီးတော့အလုံးမိသားစုတွေဖွင့်ပန်ပြီးတော့တောထွက်ပြီးတော့အဲ့ဒီမှာအိန္ဒဝါရုဏီဆိုတဲ့သစ်ပင်ကြီးအောက်မှာ ဟာဒီသစ်ပင်အောက်မှာပဲဒီအပင်ကကြွယ်ကြတဲ့တတိကိုစားမယ်တတိမရှိရင်အဲ့ဒီသစ်ရွက်ကိုစားမယ်သစ်ရွက်မရှိရင်အဲ့ဒီသစ်ပင်ကသစ်ခေါက်တွေကိုစားပြီးတော့ငါနေတော့မယ်ဘုရားလုံးတော်ကြီးသုံးမျိုးဆင်ញင်သုံးတပ်ပြီးတဲ့အချိန်မှာတော်ရဲထွက်ပြီးတော့အဲ့ဒီသစ်ပင်ကြီးအောက်မှာသွားပြီးတော့ဆင်ញင်သုံးတပ်ပြီးတော့ တရားထိုင်လိုက်တာတဲ့ဘုရားလောင်းတော်ကြီးခုနှစ်ရက်နဲ့ပဲဇန်တမာဘတ်တွေကိုအကုန်လုံးရသွားတယ်ဇန်တမာဘတ်တွေရတော့လောကီ ကာမဂုဏ်အာယုံစိသိနေထက်သာတဲ့ဇန်ချမ်းသာလူစည်းစိမ်ထက်နတ်စည်းစိမ်ကသာတယ် နတ်စည်းစိမ်တွေထက်ဟောဒီဇန်ချမ်းသာတွေမချမ်းသာတွေဖိုချမ်းသာတွေကသာတယ်ချမ်းသာခြင်းအဆင့်သင့်ချမ်းသာခြင်းအမျိုးမျိုးလူတွေမှာခံစားနေပါတယ်ဆိုတော့ကာမဂုဏ်စည်းစိမ်ချမ်းသာထက်နတ်တွေရဲ့ကာမဂုဏ်စည်းစိမ်ချမ်းသာတွေကပိုသာတယ်နတ်စည်းစိမ်တဲ့မြမစည်းစိမ်တွေကပိုသာတယ်နော်မြမစည်းစိမ်တွေထက် အဲ့ဒီဇန်ချမ်းသာတွေမက်ချမ်းသာတွေဖိုချမ်းသာတွေက ပို့ပြီးတော့ချမ်းသာတယ်ချမ်းသာခြင်း အမျိုးမျိုးအခုဖះလောက်တော့ကဏ္ဍရတဲ့ကဇန်ချမ်းသာတွေနဲ့နေတော့ဇန်နေပဲအပြန်ပြန်အလှန်လှန်ဝင်စားပြီးနေတာဇန်ဝင်စားနေတဲ့အချိန်မှာကိလေသာအာယုံကာမဂုဏ်ဘက်တွေစိတ်ကမညွတ်တော့ လောဘနဲ့လည်းမညွတ်လောဘနဲ့လည်းမပေါက်တော့ဘူးဒေါသနဲ့လည်းမပေါက်တော့ဘူးမောဟနဲ့လည်းမပေါက်တော့ဘူးအဲ့ဒီလောဘတွေဒေါသတွေမောဟတွေပူလောင်မှုတွေကင်းတော့စိတ်ကအေးငြိမ်ပြီးချမ်းသာပြီးတော့နေလာဇန်ချမ်းသာအဲ့ဒီကိလေသာကင်းပြီးချမ်းသာနေတဲ့ဇန်ချမ်းသာဒါမက်နဲ့ဖိုးနဲ့အပြီးတော့မပယ်ရသေးဘူး ဒီတရင်ကဇန်နေဝင်စားနေတဲ့အချိန်အဲ့ဒီကိလေသာတဏှာယာကတွေဝင်ခွင့်နှိပ်စက်ခွင့်လုံးဝမှမရဘူးတဲ့အဲ့ဒီမရတဲ့အချိန်မှာချမ်းသာတဲ့ဇန်ချမ်းသာကြီးအဲ့ဒါကသူတော်ကောင်းကြီးတွေမှရကျင့်နိုင်တဲ့ပုဂ္ဂိုလ်ကြီးတွေမှရဇန်ချမ်းသာအဲ့ဒီဇန်ချမ်းသာနဲ့အိနာဝါရုနေဆိုတဲ့သစ်ပင်ကြီးရဲ့အောက်မှာ ထိုင်ပြီးတော့ဇံဝင်လာတယ်သူ့ရဲ့အကျင့်သီလတကောယမတမအာကြီးပြင်းထန်တဲ့အခါရောက်တော့ဩတာဝရိသာနတ်ပြည်မှာရှိတဲ့တရားမင်းရဲ့ဗန္ဓုကပလာမြတ်ကြောက်ဖြာကြီးသွားပြီးတော့တင်းမာတဲ့အချင်းရာကြီးသွားပြတယ်အဲ့ဒီဗန္ဓုကပလာမြတ်ကြောက်ဖြာကြီး တင်းမာတဲ့အချင်းအရာ ပြပြီဆိုရင်တရားမင်းကတုံလှုပ်ဘာကြောင့်တုံလှုပ်လဲဆိုသူ့အသက်တန်းကုံငါနာနီးဆိုရင်လည်းအဲ့ဒါကြီးတင်းမာတာတွေပြသူ့ရဲ့ကောင်းမှုတွေကုံလာပြီဆိုရင်လည်းတင်းမာတာတွေပြတယ်နောက်ပြီးတော့လူပြည်လူလောကနေမှယတဲ့တွေသူတော်စင်းတွေအကျင့်တွေပြင်းထန်လွန်းတဲ့အခါမှာလဲသူ့ရဲ့ ဗန္ဓုကောလာမြားကြောက်ဖြာကြီးကတင်းမာတဲ့အရာတွေပြတယ်တအိုးသောပုဂ္ဂိုလ်ဟာတရားဖြစ်ကိုဆူတောင်းပြီးတော့ကောင်းမှုတွေပြုရင်လဲတင်းမာတဲ့အချင်းရာပြတယ်ဆိုတော့အဲဘယ်ချင်းရာနဲ့များဒီကြောက်ဖြာကြီးလာတင်းနေပါတော့လူပြည်လူလောကမှာငါနေရာလူကျင်တဲ့ပုဂ္ဂိုလ်များပေါ်ပြီလားစဉ်းစားပြီးတော့တခါတဲ့တကောဘိန်ញင်နဲ့ နတ်တော်မျက်စိနဲ့တခါတည်းအကုန်လုံးလှက်ပတ်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဖရာအလောင်းတော်ကာဏယသိကိုသွားတွေ့တယ်။အော်ဒီယသိပြင်းပြန်းထန်ထန်ကြင်နေတာတော့ဧကံမောက်ချတော့ငါရဲ့ဗိမာန်လူကျင်နေပြီ။ငါသွားပြီးတော့ဆင်းပြီးစုံသားအောင်မှာပဲ။ဘာလို့တာလဲကြောက်တာ။ကိုပိုင်တဲ့စည်းစိမ်တွေကိုပိုင်တဲ့ဥစ္စာတွေ သူတစ်ပါးလာလွတ်မှာရက်မှာစိုးရိမ်မှာကြောက်တာနော်ပူလောင်းလာတာပူလောင်းလာတဲ့အခါကျတော့အဲ့ဒီကာဏယသက်နေထိုင်တဲ့သစ်ပင်ရဲ့နောက်ကျောကနေပြီးကာဏယသက်ရဲ့နောက်ကျောပေါ့ကာဏယသက်ရဲ့သစ်ပင်ကျောပဲပြီးတော့နေတဲ့အချိန်မှာနောက်ကျောက နေသွားပြီးတော့ ဒီယသိရဲ့စိတ်ကိုတော့ငါစမ်းအောင်ပါပဲဘာပြောလိုက်တော့ဆိုတော့အသားကလည်းမဲလိုက်တာနော်ဖះလောက်တော့သူကပြောတာအသားကလည်းမဲလိုက်တာတဲ့သစ်ပင်ကလည်းမဲမဲစားတဲ့အသီးကလည်းမဲမဲအောက်ကမြေကြီးအောင်ကလည်းမဲမဲမဲမဲညစ်ညစ်ပတ်ပတ်နဲ့နေတဲ့ပုံကိုကြီးမြင်ရတာ ငါစိတ်မချမ်းသာလိုက်တာငါစိတ်မှာမနှစ်သက်လိုက်တာလို့တခါတည်းကဲ့ရဲ့ရှုပ်ချတဲ့ဇကားကိုပြောတော့ဖះလောင်းတော်ကြီးကအဘိညာဉ်တကောနဲ့ကြည်တော့ဩလူမဟုတ်ပါလားနတ်တော်သခင်တနင်တရားမင်းကိုနတ်တော်တနင်တရားမင်းပါလားငါသူ့ကိုတော့တရားဟောအောင်ပါပဲဆိုပြီးတော့ အသင်တရားမင်းတဲ့ရုပ်ရည်အစင်အသားမဲတာနဲ့ပေလူးနေတဲ့ဟောဒီဖုံနေပေါ်မှာ ထိုင်နေတာနဲ့မဲတဲ့အသီးအစင်ရှိတဲ့အသီးတွေစားတော့နေတာနဲ့အဲ့ဒီပုဂ္ဂိုလ်ကိုမဲညက်တဲ့ပုဂ္ဂိုလ်လို့မခေါ်ရဘူးတဲ့ဒါဆိုရှင်ရသေးဘလို့ပုဂ္ဂိုလ်ကိုမဲညက်တဲ့ပုဂ္ဂိုလ်လို့ခေါ်ရမှာလဲတဲ့ ပယ်လို့ညက်ပတ်နေတဲ့ပုံကိုမခေါ်ရင်ဘလို့ပုံကိုခေါ်ရမှာတော့တဲ့အသင်တရားမင်းတဲ့ပုဂ္ဂိုလ်တအိုးတယောက်ရဲ့တန်တန်မှာလိမ့်မယ်ညာမယ်ခိုးမယ်သူတော်ဘာသားမယားလူရဲ့မယ်တိမ်ဖြင်းတဲ့စကားတွေပြောမယ်ကြမ်းထမ်းတဲ့စကားတွေပြောမယ် မဟုတ်မမှန်စကားတွေပြောခြင်းကြမ်းတမ်းသောစကားပြောခြင်းလိန်ညာပြောခြင်းသူတစ်ပါးတာမယာသူတစ်ပါးအိုးအိမ်ဖျက်ဆီးခြင်းသူတစ်ပါးပစ္စည်းကို မတရားသဖြင့်နိုင်ထက်စီးနှင်လုပ်ယူခြင်းသူတစ်ပါးတွေအပေါ်မှာငါအကျိုးရှိရင်ပြီးရောငါကောင်းစားရင်ပြီးရောသူကသူဘလို့နေနေဘာမှလဲကြည့်စရာမလိုဘူးဆိုတော့စိတ်ထားနှလုံးသားနဲ့သူတစ်ပါးပစ္စည်းကိုမတရားသဖြင့်ယူခြင်း နိုင်ထက်စီးနှင်းလှုပ်ခြင်းအနိုင်ကျင့်ခြင်းလိန်ခြင်းညာခြင်းခေါ်ခြင်းဝက်ခြင်းအဲ့ဒီမကောင်းမှုလုပ်နေတဲ့ပုဂ္ဂိုလ်မှမဲညစ်တဲ့ပုဂ္ဂိုလ်လို့ခေါ်တယ်တဲ့အဲ့ဒီမကောင်းမှုဒုစရိုက်အကုသိုလ်ဒုစရိုက်တွေပြုနေတဲ့ပုဂ္ဂိုလ်ရဲ့တန်ထာမတကယ်မဲညစ်တာတဲ့အဲ့ဒီပုဂ္ဂိုလ်ကမှအဲ့ဒါတကယ်ကိုမဲညစ်တဲ့ပုဂ္ဂိုလ်အဲ့ဒါအကုသိုလ်တွေနဲ့ ထုံမွန့်ထားတဲ့ပုဂ္ဂိုလ်မိဘကြောင့်เนี่ยလက်နှီးစုပ်လိုပဲပေတုပြီးတော့လျှော်လို့မရဖွတ်လို့မရအထိဖြစ်သွားမှာသေတဲ့အခါကျတော့လေအဲ့ဒီပုံကိုယ်တွေသွားပြီအပယ်လေးပုံကိုဆင်းရလိမ်မှုတွေကြောင့်ညာမှုတွေကြောင့်သူတော်ဘာပစ္စည်းသူတော်ဘာပိုင်ဆိုင်တာတွေသူတော်ဘာအိုးအိမ်စည်းစိမ်မတော်မတရားယူခြင်းလူခြင်းရက်ခြင်းသူတော်ဘာစီကရဖို့ရအတွက်လိမ်မယ် ကောက်ကျစ်မယ်အမျိုးမျိုးလုပ်မယ်အဲ့ဒီပုံကိုယ်ဒီမန်းညက်သောအာဟုဆိုအဖို့အဆူရှိတဲ့ပုံကိုယ်လို့ခေါ်တယ်အမှန်စကားကိုပဲပြောတယ်မခေါ်ဘူးမလိမ်ဘူးမညာဘူးကောင်းကောင်းမွန်မွန်နေတယ်သူတော်ဘာသားမရမကျူးလွန်မှုမဖြတ်စည်းဘူးအဲ့လိုပုံကိုမျိုးကဖြူစင်တဲ့ပုံကိုတဲ့တရားမင်းက အယံကိုကြည်ညိုသွားတယ်ဟာသူပြောလိုက်တာ ကောင်းလိုက်တာပါလားငါ့အပေါ်မှာ तू ဒေါသပြန်မထွက်ဖဲနဲ့ငါ့ဟိုတောင် तू ကတရားဟောပြလိုက်သေးတယ် तू ဟောတဲ့တရားကောင်းလိုက်တာကောင်းလိုက်တာပညာရှိဆိုတော့အဆုံးအမကောင်းကိုလက်ခံတယ်ပညာမရှိဆိုရင် မရဘူးเนาะ ဒါတရားမင်းကပညာရှိကြီးမို့သူတော်ကောင်းကြီးမို့ဩဘဝတစ်ခုမှာကြတော့ဖရာအလောင်းတော်ကြီးအဲ့ဘဝတုန်းကလည်းယသိယသိဘဝနဲ့အဲ့ဒီမှာအခုအဲ့ဟိမန္တာတောင်ချေရင်မှာပဲအဲ့တုန်းကလည်းနေတာပဲအဲ့ဒီကနေတခါတဲ့ဝါတွင်ကာလရောက်တော့ကဲချင်စားလေးမိဝဲရအောင်ငါတို့ဝါတွင်တော်မြို့လေးသွားပြီးဝါဆိုမယ်ဆိုပြီးတော့ မြို့လာဝါဆိုတော့ရှင်မြင့်နန်းဥယျာဉ်ကြီးတဲ့ရောက်တော့ရှင်မြင့်ကသွားတွေ့အသင်ဘာတွေကျင့်နေတော့အဲဒါလိုပဲကောင်းမြတ်တဲ့ကျင့်နေကျင့်နေပါတယ်ကျွန်တို့တို့လည်းဆုံးမပါရှင်ရသေးရဲ့အဲဒေါသမဖြစ်အောင်နေမေတ္တာနာနာပွားအဲ့ဒေါသကိုပျက်စီးသေးတယ်တိုင်းသူပြည်သားကိုရင်ဝဲပိုက်ဖွားမွေးသည့်သာသမီကဲ့သို့စောင့်ရှောက်ပါလို့ဖះအလောင်းတော်ကဆုံးမတော့ တခါတည်းရှင်မင်းကြီးကကြင်ကြုံလုံးလို့တခါတည်းအဲ့ဒီမှာတခါတည်းဥယျာဉ်ကြီးတွေလှူပါမယ်ရှင်ရတဲ့ဘယ်မှမကြွပါနဲ့ဆိုပြီးတော့လူတန်းနဲ့ရတယ်ရတယ်ရတယ်ငါဘာမှအလူမခံဘူးငါအေးချမ်းလေးသတင်းသုံးညင်တယ်ဆိုပြီးတော့အေးချမ်းလေးသတင်းသုံးအဲ့ဒီကနေဟောတနေ့ရောက်တော့ခရီးထွက်မြစ်တစ်ခုကိုကူးရတယ်အဲ့ဒီမြစ်ကို ကူးတဲ့အခါကျတော့လှေသမားလှေသမားကလည်းအတော်ဆိုးတဲ့လှေသမား ဘယ်တော့မှ तू ကဇဲကြိုမပြောဘူးတဲ့အဲသူ့လေနဲ့ကိုးပြီးဟိုဘက်ရောက်ပြီဆိုလို့ရှိရင်မတန်တဆတောင်းတာမင်းငါလေနဲ့ကိုးပြီးရော့ဒီလောက်ထိပေးအာမင်းအဲ့လောက်ကြီးများတယ်မပေးနိုင်ဘူးဆိုတက်နဲ့ရိုက်တာတဲ့လက်သီးနဲ့ထိုးတယ်ရိုက်တယ် तू ကအမြဲတမ်းအဲ့လိုလုပ်တဲ့ပုံကိုအဲ့တော့ဖះလောင်းတော်ကြီးကိုအဲ့ဒါ तू ကလည်းအဲ့လိုပဲဘယ်လောက်ပေးရမလဲဘာညာပြောအဲ့ဒါဘာမှလည်းပြောဒီတိုင်းမှ तू ကနဲ့ तू ပို့လိုက်တယ်ဟိုဘက်ရောက်တဲ့အခါကျတော့ကဲရှင်ရသေးပတ်စံပေးဝဲငါရသေးဆိုတော့ပတ်စံလည်းငါမှမကြိုက်ပါဘူးအဲ့ဒါကြောင့်မို့ငါမင်းကိုတရားဟောပေးပါမယ်ကွယ်မင်းမေတ္တာလေးထားပါဒေါသမကြီးပါနဲ့ကိုတော့ဘာပြောတာလဲပတ်စံတောင်းပါတယ်ဆိုကိုတော့လာတရားဟောနေတယ်ပေးပတ်စံငါမှပတ်စံမရှိပါဘူးကွယ်မင်းကငါဓမ္မလက်ဆောင်လေးတရားဟောပါဟာမရဘူးအဲ့ဒါဘာလို့လဲဆို ဖယားလောင်းတော်ရသေးမျက်နာကိုလက်သီးနဲ့ထိုးပလိုက်တယ်တဲ့တခါတည်းလဲသွားတဲ့အခါကျတော့တက်နဲ့လိမ့်ရိုက်တာအဲ့ဒါနဲ့သူမိမကအဲ့မှာလည်းမလောက်ပါနဲ့မလောက်ပါနဲ့ဆိုပြီးပြေးလာပြီးတော့သူမိမက အော်ဟစ်အကူညီတောင်းအဲ့ဒါသူမိမလှစ်တက်နဲ့ရိုက်အဲ့ဒါနဲ့ဖယားလောင်းတော်ဤဒဏ်ရာတန်ချက်တယ်နဲ့သွားတော့ရှေ့ရောက်တော့ဟာဒါရှင်မြင်ကိုးကွယ်တဲ့ သူတော်စင်ရတဲ့ကြီးကိုဘသူရိုက်တာလဲဆိုတော့အဲ့ဒီစောစောကလေသမားဖြစ်နေတော့အဲ့လေသမားရှင်မယားဖမ်းပြီးနှိပ်စက်ခံရတယ်တဲ့နော်အဲ့တော့ဒါကြောင့်မို့သူတော်ကောင်းတရားဆိုတာကလည်းသူတော်ကောင်းဟောမှရတာမသူတော်သွားဟောရင်လည်းရန်လောက်ခံရတယ်တဲ့နော်ဒါကြောင့်မို့ခုတော့တရားမင်းကြီးကတော့သူတော်ကောင်းတဲ့တရားမင်းကြီးကတော့သူတော်ကောင်းဆိုတော့အော်ရှင်ရတဲ့ရဲ့တရားကိုနာယူရတာကောင်းလိုက်တာရှင်ရတဲ့ကစုံစမ်းအောင်ပါပဲ အဲ့နဲ့ရှင်ရသေးတဲ့အကျွန်ုပ်ကကြားမင်း ဆိုတော့လေတဲ့ရှင်ရသေးကိုလိုတဲ့စုအကုန်ပေးနိုင်တယ်ကဲရှင်ရသေးတရားအဟောကောင်းအပြောကောင်းသည့်အတွက်ရှင်ရသေးဘာများလိုချင်ပါတို့လိုချင်တဲ့စုတောင်းပါရှင်ရသေးဦးဇင်းတို့တရားဓမ္မဆိုဘာတွေထတောင်းကြပါ ဘာမှမလို့ရမကရအောင်ရွှေရောကြီးလိုချင်တဲ့လူနဲ့နော်ဝဲဘုံကြီးလိုချင်တဲ့လူနဲ့ထီပေါက်ချင်တဲ့လူနဲ့နေကြမှာပဲနော်ဒါကိုယ်စိတ်ကိုပြန်စဉ်းစားကြည့်နော်ဘာနဲ့တောင်းမှလဲလောဘတွေနဲ့တောင်းကြမှာပဲဒါဥဒ္ဒနောအားလုံးရတဲ့တွေဟာနော်ဘုန်းကြီးကလည်းဘုန်းကြီးလောဘလူကလည်းလူလောဘနော်လောဘတွေရှိနေကြတာပဲဟုတ်တယ်မို့လားဘုန်းကြီးတွေကလည်းဟာသာသနာပြုမယ် ငါဟိုကလုံးမဲ့ဒီကကောင်းတော့ကောင်းတာပဲဒါပေမဲ့အဲ့ဒါလည်းလောဘတွေပဲနော်နော်လောဘတွေပဲအကုန်လုံးလောဘတွေနဲ့ဆက်ဆက်နေတာဘုံတွေကြည်ကျင်ကြတယ်ကံတွေကြည်ကျင်ကြတယ်ဘာလို့ချင်းလဲသာသနာကြီးကိုပြုကျင်တာပြုကျင်တယ်ဒီတော့မှကန့်ညိတဲ့လောဘတွေပါနေတာပဲလူတွေကလည်းတခါလူဖို့ရအတွက်တန်းဖို့ရအတွက်ဟာရွှေလိုချင်တယ်ငွေလိုချင်တယ်လိုချင်နေကြတာပဲကန့်ညိမှုတွေနဲ့နော်အဲ့တော့ဘုရားအလောင်းတော်ကြီး ပထမတောင်းလိုက်တဲ့စုလေးမျိုးတဲ့အတင်တရားမင်းတဲ့အတင်တရားမင်းဟာလေတဲ့အကယ်၍မြန်စွမ်းနိုင်လို့အကျွန်ုပ်ကိုစုပေးမယ်ဆိုရင်တော့တဲ့အမြက်ကောဒမရှိတဲ့လူ ဖြစ်ပါရစေတဲ့နံပါတ်1ကောဒဆိုတဲ့အမြက်အဲ့ဒါမရှိတဲ့လူ ဖြစ်ပါရစေ လို့နံပါတ်1ဆူတောင်းညင်ပါတယ်နံပါတ်2ဒေါသမရှိတဲ့လူ ဖြစ်ပြရစေနံပါတ်1ဆူတောင်းတာနံပါတ်3ဆူတောင်းတာက လောဘကင်းတဲ့လူ ဖြစ်ပြရစေနံပါတ်၄ဆူတောင်းကချစ်ချင်းကင်းတဲ့ပုဂ္ဂိုလ်ဖြစ်ပြရစေဖះအလုံးတော်ကြီးတောင်းတဲ့ စုလေးမျိုးတရားမင်းထံကတောင်းလိုက်တာအမျက်ကောဒမရှိတဲ့လူဖြစ်ပါစေဒေါသကင်းတဲ့လူ ဖြစ်ပါစေ အမျက်ကောဒကင်းတဲ့လူ ဖြစ်ပါစေဒေါသကင်းတဲ့လူဖြစ်ပါစေ လောဘကင်းတဲ့လူ ဖြစ်ပါစေချစ်ချင်းကင်းတဲ့လူဖြစ်ပါစေတဲ့ဘယ်နှမျိုးတော့၄မျိုးဒါဒီနေ့ တရားနာယူရင်းနဲ့ဖះလောင်းတော်ကြီးရဲ့စိတ်ဓာတ်တွေနီးလန်းနေဦးဇင်းတို့ယူဖို့ရာအတွက်၄မျိုးအဲ့ဒီ၄မျိုးတောင်းတော့တရားမင်းကပြောတယ်အရှင်ရသေးရဲ့တဲ့အဲ့ဒီ၄မျိုးကဘာအကြောင်းနေကို မြင်ထားလို့မြင်အဲ့ဒါကိုတောင်းနေတာလေအမြတ်ကောဓကင်းတဲ့ပုဂ္ဂိုလ်ဖြစ်ပြရစေဆိုတာ အမျက်ကောဓာရဲ့အပြစ်ဟာဘာတွေလဲဒေါသကင်းတဲ့လူ ဖြစ်ပြစေဆိုတော့အဲ့ဒီဒေါသရဲ့အပြစ်ကဘာတွေတော့လောဘကင်းတဲ့လူဖြစ်ပြစေဆိုတော့အဲ့ဒီလောဘရဲ့အပြစ်တွေကဘာလဲချစ်ချင်းကင်းတဲ့လူဖြစ်ပြစေဆိုတော့အဲ့ဒီအချစ်ရဲ့အပြစ်တရားတွေဟာဘာလဲအရှင်ရသိရှင်းပြစမ်းပါအောင်အတင်တရားမင်း အမြတ်ကောတာဆိုတာလေဩမိဘွားသေးသေးလေးနဲ့တူတယ်မိလေးကစလောင်တဲ့အချိန်များသေးသေးလေးလောင်တာပဲလောင်တာတော့စတော့ဒါပေမဲ့အဲ့ဒီလောင်တဲ့မိကအုံအုံအုံအုံနဲ့ဆိုဩတခါတည်းအိမ်ကြီးတွေလောင်သွားတယ်မြို့ကြီးတွေလောင်သွားတယ်ရွာတွေအကုန်လောင်နိုင်တဲ့အဆင့်ထိကြီးပွားသွားတာကောဒဆိုတဲ့အမျက်ကလည်းစိတ်ထဲမှာ စဖြစ်တုံးကတော့နည်းနည်းလေးပဲတဲ့စိတ်ထဲမှာစဖြစ်တုံးကတော့နည်းနည်းလေးပဲငါဒီလိုမကျင်နှက်လိုက်တာဒီလိုငါ့ကိုဒုက္ခပေးလိုက်တာဒီလိုငါ့ပေါ်ဒီလိုလှုပ်ရလိုက်တာဩစဖြစ်တုံးကတော့သေးသေးလေးပဲနော်တဲ့ဒါပေမဲ့အဲ့ဒါကိုပြန်ပြန်တွေးရင်တွေးရင်တွေးရင်တွေးရင်တခါတည်းကြီးပွားလာတာ အမျက်ဒေါသဟာတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းနဲ့ကြီးကြီးကြီးကြီးလာလိုက်တာတဲ့တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းကြီးပွားလာတဲ့အဲ့ဒီအမျက်ဒေါသဟာအမတန်မကိုအင်အားကြီးမားတဲ့အစ်စ်ကြီးတွေထိရောက်လာပါတယ်အဲ့ဒါအတင်တရားမင်းဘာကြောင့်ထင်လဲသီမခံလို့ စိတ်ထဲမှာဖြစ်ပေါ်လာတဲ့ဒေါသတနှုံနှုံနဲ့စိတ်ထဲမှာဆင်းရဲရတယ်အဲ့ဒီကောဒဆိုတဲ့အမျက်တနည်းပြောရင်ဒေါမနတစိတ်ထဲမှာတနှုံနှုံဆင်းရဲတာတနှုံနှုံဆင်းရဲတာเนาะအဲ့ဒီဆင်းရဲတဲ့အဲ့ဒီကောဒဆိုတာလေးကိုများသိခံခြင်းကိုမထားနိုင်ရင်သူ့အပေါ်မှာတွေး တွေးရင်တွေးရင်လည်းဘာဖြစ်အိတ်မပြောတာဖြစ်လာတတ်တယ်တချို့တလေဆိုလို့ရှိရင်ဟာတခါတည်းကိုဟာရေပေးသမောင်းကွာသူကဘာလို့လဲသူရင်းနေပူလာလို့လို့ဟိုလူမကျင်တဲ့ဒီလူမကျင်တဲ့နဲ့သူကဖြည့်ရင်ဖြည့်ရင်နဲ့ဘာလို့လာလဲဆိုဒီနှလုံးအိမ်ထဲမှာပူလောင်းလာတာနှလုံးအိမ်ထဲမှာပူပြီးတော့လာတော့ ဘာဖြစ်လာလဲရင်မကြီးတစ်ခုလုံးကိုမီးလောင်သလိုပူတာအဲ့ဒါကောဒဆိုတဲ့အမျက်ဒေါသအဲ့ဒီအမျက်ဒေါသကဘာကြောင့်ဖြစ်တာလဲတဲ့ဖြစ်ရခြင်းရဲ့အကြောင်းရင်းကို ရှာတဲ့အခါကျတော့လေတဲ့သိခံမှုအားနည်းလို့သူကငါ့ကိုဒီလိုပြောခဲ့ဘူးတယ်သူကငါ့ကိုဒီလိုဆိုခဲ့ဘူးတယ်သူကငါ့အပေါ်မှာဒီလိုမတော်မတရားတွေလုပ်ခဲ့ဘူးတယ်လို့ ကိုယ့်ပေါ်မှာမတော်မတရားလုပ်ခဲ့တာတွေအဲ့ဓာတွေကိုပဲ तू ကမြင်းမြင်မြင်းမြင်ပြီးတော့အဲ့ဓာတွေကိုပြန်ပြန်ပြီးတော့တွေးတွေးတွေးတွေးနေတော့အဲ့ဒီသေးသလေးအတွေးလေးကနေမှတခါတည်းပဲကြီးမားတဲ့အတွေးကြီးကို ဖြစ်သွားစေတာအဲ့ဒီကနေပြီးတော့တခါတည်းအိတ်မပြောစားမဝင်ဒါတွေတွေးရင်တွေးရင်တွေးရင်လည်းပဲတခါတည်းစိတ်ဆင်းရဲတွေဖြစ်ကိုယ်ဆင်းရဲတွေဖြစ်ပိန်ချုံပြီးတော့ အင်းဒီလိုငါဘလို့လို့ရပါမလို့ဘလို့လက်စားပြန်ချရပါမလို့နော်အမျိုးမျိုးသောစိတ်ဆင်းရဲမှုတွေတောကတွေဒေါသတွေနဲ့စိတ်မချမ်းမြေ့တဲ့ဘဝကြီးတစ်ခုကိုရတယ်တဲ့အဲ့ဒါကောဒဆိုတဲ့နော်အမျက်ကြောင်ဦးဇင်းတို့စူးစူးထားရင်စိုးထားတဲ့စိုးလေးမနှုတ်ဖဲနဲ့ဆိုခြေတော့စိုးထားရင်မြတ်တယ်မြတ်တယ် သွားရခက်လာရခက်ကဲထွေနှုတ်မရှိတော့ဘူးဆိုတော့သွားကောင်းမျက်စိထဲမှာတခုလေးဝင်သွားရင်ပေကပေကနဲ့မျက်စိကအမြဲတမ်းဒုက္ခဖြစ်နေတာရေလေးနဲ့ဆင်းတခြားဆင်းအောင်လှုပ်လိုက်အဲ့ဒါလေးရှင်းသွားတော့မှစိတ်ကလေးကချမ်းသာသွားစိတ်ကလေးကချမ်းသာသွားတာအခုလည်းပဲကိုယ့်ရဲ့တန်တာမှာဖြစ်ပေါ်လာတဲ့အဲ့ဒီအမျက် ကောရဆိုတဲ့အမြက်ကလေးကိုစိတ်ထဲမှာတနှုတ်နှုတ်ဆင်းရဲတာလေးမကြင်မနာဖြစ်တာလေးကိုမပယ်ရှားနိုင်ဘူးဆိုရင်ဦးဇင်းတို့ဒကာဒကမတွေတရားထိုင်လို့လည်းမကောင်းဘူးမေတ္တာပို့လို့လည်းမကောင်းဘူးဘာလို့အဲ့ဒါဝင်ဝင်နှိပ်စက်နေတာအဲ့ဒါကိုအရင်ဖယ်ရှားနိုင်အောင် လုပ်ရတယ်အခုတရားထုံးမဲ့ပုံကိုယ်တွေကိုယ်ပေါ်မှာသူတစ်ပါးဒုက္ခပေးခဲ့ဘူးရင်အဲ့ဒါတွေကိုပြန်ပြီးတော့မစင်သားမိအောင် အဲ့တော့တဏှီအဖြစ်ပြောရရင်ဘာလို့ရလဲဆိုတော့မေတ္တာကမ္မထာနေလောက်ရအမေတ္တာလောက်မှတခါပြန်ပြီးတော့အဲ့ဒါကပြန်ပေါ်ပြန်ရောဘာလို့လဲဆိုမေတ္တာကမ္မထာလောက်လို့မေတ္တာကမ္မထာလောက်ပါများရင်အဲ့ဒီမေတ္တာရဲ့ရံဘက်ဖြစ်တဲ့ဒေါသတရားတွေဟာ အလိုလိုပေါ်ပေါ်လာတယ်အပြင်ကနေမှဒေါသဖြစ်ကြောင်းနေအပြင်ကနေမှလာလာပြီးတော့အတိုက်ခိုက်တွေပေါ်ရင်ပေါ်မယ်အဲ့လိုမပေါ်ရင်ကိုယ်အတွဲထဲမှာလာလာပေါ်တယ်အဲ့ဒါမေတ္တာကမ္မထာလောက်တဲ့ကအဲ့ဒါတွေကို နိုင်နှင်းအောင်တခါတဲ့အကုန်လုံးကိုအဲ့ဒီကိုယ့်ကိုဒုက္ခပေးခဲ့ဘူးတဲ့နှိပ်စက်ခဲ့ဘူးတဲ့ပုံကိုယ်တွေအားလုံးကိုအကုန်လုံးလွှမ်းမိုးသွားအောင်သွားလုံနိုင်ရအဲ့လိုလုံနိုင်သွားပြီမေတ္တာကမ္မထာအောင်သွားပြီဆိုတဲ့ပုံကိုယ်တွေကြတော့လေလူရောနှက်ရောချစ်လိုက်တာသူ့အပေါ်ကိုဦးဇင်းတို့အခုတာမညာတောင်ဆရာတော်ဖရာကြီးတို့ဆိုတာမေတ္တာကမ္မထာနေနဲ့သူတို့လည်းပေါက်တာပဲလေ ဆရာတော်ကြီးရဲ့မျက်နှာကြည့်ရင်ကြည်လဲနေတယ်ဆရာတော်ကြီးတတ်တတ်လွတ်တယ်စားတယ်လာသမျှလူတွေတတ်တတ်လွတ်တယ်ကြွေးတယ်တတ်တတ်လွတ်စားပြီးမေတ္တာကမ္မထံပွားကြဆရာတော်ကြီးကမေတ္တာကမ္မထံပွားတဲ့အခါတတ်တတ်လွတ်စားပြီးပွားရင်ပို့ပြီးတော့ထိရောက်တယ်ဆရာတော်ကြီးမိတ်တဲ့စကားလေးတွေဟိုဒရိုင်လာမဥစဉ်သူ့ကြည့်တယ်ဒီဘက်ကဒရိုင်လာမကြီးဆိုတော့ तू လဲဒါဥစဉ်ကတော့မေတ္တာပေါက်တယ်လို့ယုံကြည်တယ် ဘာလို့လဲဆိုသူ့ရဲ့မျက်နှာကအမြဲတမ်းကြည်လင်းနေတယ်သူ့ကိုလူတိုင်းလူတိုင်းကတွေ့ခြင်းနဲ့ခင်ခြင်းနဲ့နှုတ်ဆက်ခြင်းနဲ့စကားပြောခြင်းနဲ့တွေ့ကြည့်နော်ဒရိုင်လာမာတို့ဟောတဲ့တရားဦးဇင်းတို့ဟောတာနဲ့ဆိုင်အများကြီးနိုင်သေးတယ်ဝိပဿနာဘက်မှာပါလို့နိုင်တယ်ပြောတာသူတို့ကကိုချင်းစာတရားထားဖို့မေတ္တာထားဖို့ဒီအောက်ခြေလူဒန်းသားတွေတယောက်နဲ့တယောက်ချစ်ချစ်ခင်ခင်နေကြဖို့ဆိုတော့ ဒီတမထကျင့်စဉ်နဲ့လောကရဲ့ချစ်ခင်မှုအပိုင်းတွေပဲသူတို့ဥစားပေးတာမတရားဖို့တရားနိဗ္ဗာန်နဲ့ရောက်တဲ့တမထကျင့်ဝိပဿနာကျင့်တွေသူတို့မပါဘူးသူတို့ဟောတဲ့တရားတွေဥစဉ်အများကြီးအပုပ်ရည်တွေနားထောင်ကြည့်မင်းတို့နော်ဟာဒီ blue wall လေးကိုချစ်ကြဒီကဘာလေးကိုချစ်ကြဒီကဘာလေးအတူတူ နေတဲ့ပုံကိုအချင်းချင်းရံမဖြစ်ကြနဲ့နော်ခိုက်ရံနေမဖြစ်ကြနဲ့နော် ဟောကောင်းငင်ကမော်ကြည့်ရတဲ့လအဲ့ဒီလကဘာဆိုတာကြည့်လို့တာကောင်းတာမင်းတို့ငါတို့သွားနေလို့မရဘူးဟော သူဆုံးမတဲ့စကားလေးကမင်းတို့ငါတို့အဲ့ဒီသွားတက်နေလို့မရဘူးဟောဒီကဘာလေးမှာပဲငါတို့နေရတာဒီကဘာလေးထဲမှာပဲတယောက်နဲ့တယောက်ငါတို့ချစ်ချစ်ခင်ခင်နဲ့နေကြဟောသူဆုံးမတဲ့စကားတွေကိုချင်းစာတရားတွေထားကြဒါပဲတဲ့ငါနေရာနှံ့လိုက်ပြီးတော့တရားဟောတယ်ဒါပဲငါပြောနေတာပဲ သူပြောတဲ့စကားလေးอ่ะအဲ့ဒါတော့သူ့ရဲ့ကိုချင်းသာတရားလေးတယောက်နဲ့တယောက်ချစ်ချစ်ခင်ခင်နေဖို့ဒါလေးဟောတာကိုမဲဘုံမှာလာတော့ကရှေ့ဆုံးအတန်းကထိုင်တဲ့လူကဒေါ်လာ3000ရှေ့ဆုံးအတန်းကထိုင်တဲ့ပုဂ္ဂိုလ်ကဒေါ်လာ3000ဟောနောက်ဆုံးတန်းနေအဝေးကြီးဒီဟာတက္ကသိုလ်ကသူတို့ဟိုဗိမာန်ကြီးတစ်ခုထဲမှာသူတို့တရားပွဲလုပ်တာ အော်နောက်ဆုံးတန်းကအဝေးကြီးကထိုင်ရတဲ့ပုဂ္ဂိုလ်ကတယောက်ကိုဒေါ်လာ250အဲ့ဒါသူတရားတပွဲဟောတာဒေါ်လာတသန်းကျော်ရတယ်သူအဲ့ဒါကိုအစောကြီးပိတ်ပြရတာလူတွေမဆန့်လို့ခုံနေရာတွေမပေးနိုင်လို့သူ့ရဲ့ဒီတရားလေးကို နာကျင်လွန်းလို့လူတွေဟာသွားပြီးတော့တရားနာအဲ့တရားနာတဲ့အချိန်တွင်းမှာ တခါတည်းကိုပတ်စံနေပေးပြီးနာယူရတာနော်ချစ်ချစ်ခင်ခင်နေကြဖို့တယောက်နဲ့တယောက်ကိုချင်းစာတရားစားဖို့နော်တနိုင်ငံနဲ့တနိုင်ငံလူမျိုးတစ်မျိုးနဲ့တစ်မျိုးတယောက်နဲ့တယောက်မတိုက်ကြဖို့မခိုက်ကြဖို့အမျိုးမျိုးသောအဲ့ဒီတရားတွေကို तू ဟောပေးတာပြောပေးတာအဲ့ဒါဒရိုင်လာမာကြီးရဲ့တရားကိုနာယူရတဲ့ပုံကိုယ်တွေဟာဝမ်းသာလိုက်ကြတာတွေ့ကြည့်ဝိပဿနာတရားမပါသေးဘူး မတရားတွေဖို့တရားတွေမပါသေးဘူးသူဟောတဲ့တရားဟာနော်ဒီတာမန်တရားလေးတွေနာရင်းတဲ့ကိုလူတွေမှာဝမ်းသာပြီးတော့ဒါတဏှာကြီးလောက်လေးအတွင်းမှာသူဟောပြောပေးသွားတာဒေါ်လာ2000 3000ပေးပြီးတော့တရားနာတယ်ဆိုတာတာမန်စွမ်းအားမဟုတ်ဘူးသူရဲ့မေတ္တာတွေဗုဒ္ဓနုတ္တိတွေသူတို့ရဲ့သူတို့ကဖျားစုပန်တွေသူတို့အဲ့ဒါမျိုးတွေပုံကိုယ်တွေဆိုတော့ ဗုဒ္ဓနုတ်တတိကမ္မထာနေမေတ္တာကမ္မထာနေကိုသူတို့နိမ့်နိမ့်ညညလုပ်ခဲ့နောက်ပြီးတော့အဲ့လိုတွေပေါ့သူတို့တိဘက်တွေကတတ်တတ်လွတ်စားတာတွေများတယ်အဲ့လိုတွေတတ်တတ်လွတ်စားတာတွေများတဲ့အခါကျတော့အဲ့ဒါမျိုးတွေကလည်းသူတို့အတွက်ပို့ပြီးတော့မေတ္တာကမ္မထာဘက်ကိုပေါက်တာလည်းရှိမှာပေါ့နော်သူတို့လုပ်တဲ့အခါကျတော့အဲ့ဒါကြောင့်မို့ဒီမေတ္တာကမ္မထာနေနဲ့အဲ့ဒီအဝါတွေကို အကုန်လုံးပွားများတဲ့အခါကျတော့ သူ့ကိုမြင်ရရင်စိတ်ချမ်းသာတာသူ့ကိုတွေ့ရရင်စိတ်ချမ်းသာတာအဲ့ဒါကြောင့်မို့ဥစဉ်ကသုံးသပ်ကြည့်တယ်။ဩဗုဒ္ဓဂယာမှာနေတော့ကအဲသူ့ရဲ့တပည့်တပောင်းတယောက်ပေါ့နော်ဒီအဖြူတယောက်သူကလည်းဥစဉ်ကလည်း2000ကိုမှဒေါက်တာဘွဲပြီးသွားတော့အဲအဲ့မှာဝါရင်း3လကိုဗုဒ္ဓဂယာမှာသွားဝါဆိုးပြီးဥစဉ်ကလည်းတရားအားထုတ်မနဲ့မိုးလေရင်အဲ့ဒီ body ဘင်းကိုသွား နေစောစားချိန်ကြတော့မှအဲ့နာဆိုင်လေးတစ်ဆိုင်မှာဝင်ပြီးတော့ဆွန်လေးသွားဖုံးပေးဖုံးပေးပြီးတော့တခါအဲ့ body ဘေးကြီးတဲ့ပြန်ဝင်ထိုင်ည9နာရီလောက်ကျမဦးစင်ငှားထားတဲ့အခန်းလေးမှာပြန်လာဦးစင်ကကျိအဲ့လိုနဲ့အဲဝါရင်းသုံးလနေတော့တလားလောက်နေတဲ့ခါကျတော့အဲ့ဖြူတယောက်ကလည်း तू ကလည်းအဲ့လိုပဲနေနေညညသူ့လည်းအများရန်တွေ့တော့တရက်ကျတော့ तू အဲ့ဒါမဲကြည့်တယ် तू ကဘယ်သူလဲဆိုတော့ dry လာမရဲ့တပည့်ပါတဲ့ အဲ့ဒါနဲ့ဦးဇင်းပြောတယ်မင်းဘာကမ္မထန်နေပွားနေတော့ဆိုတော့မေတ္တာကမ္မထန်ပွားနေတယ်တဲ့။ဩကောင်းလိုက်တာကောင်းလိုက်တာဆိုဦးဇင်းအဲ့ဒါကြောင့်မို့ဒိုင်းလာမတို့ဒီကမ္မထန်နေပွားပုံပေါက်တယ်လို့သူ့မျက်နှာမှာကြည်ရတာလဲကြည်လင်းနေတယ်နော်။ကြောင့်မို့ရောက်လေရအရမှာပူဇော်လိုက်ကြတာပူဇော်လိုက်ကြတာသူနေတဲ့နေရာဆိုလို့ရှိရင် သူထွက်တွေ့မဲ့အချိန်ကိုအဖြူတွေရောဩလူမျိုးပေါင်းစုံကတခါတည်းဒိုင်းလာမိုက်ထွက်ပြီးနှုတ်ဆက်မာလေးကိုသူနေတဲ့ဒရန်ဆာလာမှာအဲ့ဒါကို သူ့အချိန်နဲ့သူသွားပြီးတော့စောင့်ပြီးတော့တွေးကြရတယ်အဲ့ဒါဘာရဲ့စွမ်းအားလဲဆိုမေတ္တာစွမ်းအားအဲ့ဒီမေတ္တာတွေကိုနာနာပို့တဲ့အခါကျတော့ကိုယ့်ရဲ့တန်တန်ထဲမှာကိန်းနေတဲ့ကောဓဆိုတဲ့အမျက်တရားတွေကိုဖယ်ရှားနိုင်တယ်တဲ့ဒါကြောင့်မို့အဲ့လိုမှမဟုတ်လို့ရှင်တော့မဖယ်ရှားနိုင်ဘူးတရားမင်းကြီးကဖယ်ရှားပေးတယ်သူလည်းဖယ်ရှားမပေးနိုင်ဘူးကိုယ်တန်တာမှာဖြစ်တဲ့အမျက်ဒေါအမျက်ကောဓဒါကကိုကို၌တာလျင် မေတ္တာကမ္မထာနဲ့လှုပ်ခြင်းတရားဘာဝနာပွားများအထုတ်ခြင်းနဲ့ဒါလျင်ကိုကို၌ဖယ်ရှားလို့ရတယ်။ဒါကြောင့်မို့အဲ့ဒီကောဓရဲ့အပြစ်တွေဟာအင်မတန်ကြီးတယ်တဲ့။ तू ဟာကြီးလာတဲ့အခါကျတော့ဘာဖြစ်သွားလဲ။ဒေါသကြီးဖြစ်သွားတာ။ဒေါသနဲ့ကောဓဆိုတာကဒေါကောဓအမျက်ဆိုတာလေးက तू ကဒေါသအသေးစားကိုခေါ်တာအနုသားကိုခေါ်တာ။နော်ကြမ်းထမ်းသွားတဲ့အခါကျမှဒေါသဟိုဟာကစိတ်ထဲမှာ တနှုံနှုံစဖြစ်နေပြီဟောအဲ့ဒီကနေပြီးတော့ဒေါသကြတော့ကြမ်းထမ်းလာပြီနှုတ်နဲ့လည်းပဲတခါတည်းဆဲမဲ့ဆိုးမဲ့ပါးစပ်ကလည်းရုပ်ရုပ်မာမာတွေပြောမယ်ရိုင်းရိုင်းဆိုင်ဆိုင်တွေပြောမယ်ဟောအဲ့ဒီဆင်ဖြစ်လာဘာလို့လဲစောသောကကောဓာဆိုတဲ့အမျက်ကောဓာကိုမပယ်နိုင်ခဲ့လို့အဲ့ဒီအမျက်ကောဓာစိတ်ထဲမှာတနှုတ်နှုတ်ဆင်းရဲတဲ့မခံញင်တဲ့အဲ့ဒီစိတ်ကို မပယ်နိုင်ခဲ့လို့ အဲ့ဒါကနေဘာတက်လာလဲဆိုတော့ဒေါသဆိုတဲ့စိတ်ကြမ်းစရိုက်ကြမ်းနဲ့ဆဲခြင်းဆိုခြင်းပြောခြင်းဆိုတဲ့အဆင့်ထိတက်လာတယ်ဒေါသရဲ့အပြစ်ကဗဇက်ကနေဆဲယုံဆိုယုံမကဘူးတောင်ကြည့်မြောက်ကြည့်ပြီးတော့တခါတည်းတွေ့တဲ့ဒုတ်ဆွဲမယ်တွေ့တဲ့ဒုတ်နဲ့ရိုက်မယ်ဒုတ်နဲ့ရိုက်ရုံနဲ့မကျင်တာဘူးတွေ့တဲ့ဓာလန်လက်နဲ့တနတ်အဲ့ဒါကိုကောက်ယူပြီးတော့ ပြစ်မယ်ခုတ်မယ်တတ်မယ်ဆိုတဲ့အဲ့ဒီအဆင့်ဒီရောက်သွားတယ်တဲ့ဒေါသရဲ့အပြစ်ကနော်အဲ့ဒါကြောင့်မို့ဒီဒေါသတရားဟာကိုယ့်ရဲ့တန်တာမှာဖြစ်ပေါ်လာတဲ့ဒေါသကိုဦးဇင်းတို့တွေဦးဇင်းတို့ဒကာဒကမတို့တွေကရန်သူလို့မသိဘဲနဲ့အဲ့ဒီဒေါသကိုများသွားပြီးတော့ပေါင်းထားမိရင်ဖက်ထားမိရင်ဆုပ်ကင်ထားမိရင်နော်ဒီကောဓာဆိုတဲ့အမျက်တော်အမျက်ဒေါသကလည်း အင်မတန်မှဖယ်ရှားခက်တယ်ဟောဒီဒေါသတွေကလည်းအင်မတန်မှဖယ်ရှားဖို့ကခက်တယ်နော်အဲ့ဒီကောဓဆိုတာကလည်းဖြစ်ပေါ်လာပြီးအာငါမစင်းသားပါဘူးဆိုလဲအကြိမ်ကြိမ်ဒီအာယုံကြီးပြန်ပြန်ဝင်ခွာချဖို့အင်မတန်ခက်တယ်ပယ်ဖို့အင်မတန်ခက်တယ်အမြတ်ကောဓအဲ့ဒီကနေမှတက်လာတဲ့ကြမ်းထမ်းတဲ့ဟောဒီဒေါသကြီးကလည်းဒီတိုင်းပဲတဲ့ဟောဒီဒေါသတရားလည်းကိုယ်တဏ္ဍာမှာရှိနေတဲ့ဒေါသတရားကြီးကလည်း အာတခါတည်းနှုတ်ခမ်းတွေရွက်လာတဲ့မဲတွေတွန့်လာပြီတခါတည်းမျက်စိတွေမျက်ထောက်တွေနေလာပြီတခါတည်းအံတွေကြိုက်လာပြီဟောအမျိုးမျိုးသောဒေါသရဲ့လက္ခဏာစရိုက်တွေပြပြီးတော့လက်သီးလက်မောင်းနဲ့တန်းပြီးတော့ထိုးမယ်နှက်မယ်တတ်မယ်ငါဒုတ်တွေဓာတွေနဲ့ခုတ်မယ်ထစ်မယ်တတ်မယ်ဆိုတဲ့အဆင့်ထိရောက်သွားတယ်သေပြီးတဲ့အခါကျတော့လေသွားအောင်ငရဲဟောဒေါသနဲ့သေလို့ငရဲပြီသေတဲ့အခါကျတော့လေသွားရတယ်တဲ့ အဲ့ဒါကြောင့်မို့အဲ့ဒီဒေါသတရားဟာငါတန်တာမှာမရှိခြင်းဘူးတဲ့အဲ့ဒီအမျက်ကောတာလဲငါတန်တာမှာငါလုံးဝမှမရှိခြင်းဘူးကြမ်းတမ်းခက်ထန်တဲ့ဒေါသတရားကြီးလဲငါတန်တာမှာလုံးဝမှကိုငါမရှိခြင်းပါဘူးဒေါသရဲ့အပြစ်ဟာအင်မတန်မှအကြီးတယ်နော်ဒကာဒကမတို့ဦးဇင်းတို့တွေဟာအဲ့ဒီကောတာနဲ့ဒေါသကိုဖက်တွယ်ပြီးတော့ပဲအဲ့ဒါကိုမခွာခြင်းမဲနဲ့ပဲဦးဇင်းတို့တွေနေတာ နေနေတဲ့ဘဝမှာအင်မတန်မှအန္တရာယ်ကြီးတယ်ဒီဘဝမှာလည်းမထင်မှတ်တာလေးတွေနဲ့ဘဝကြီးတစ်ခုလုံးကို ပြောင်းသွားနိုင်တယ်အမှတ်တမဲ့လေးနဲ့တခါတည်းပြစ်လိုက်လို့ဒေါသကြောင့်ပြစ်လိုက်လို့တခါတည်းဟိုမဲကကြီးတို့ဓာတ်တို့နဲ့ဒေါသဖြစ်ဖြစ်ပြီးပြစ်လိုက်လို့ညီကိုမောင်နှမတွေသေပြီးတော့ညီကိုမောင်နှမလည်းသေရတယ်ကိုကိုနိုင်လည်းထောင်ထဲရောက်ရတဲ့လူတွေလည်းအများကြီးဒါကြားဘူးနေတာပဲเนาะဦးဇင်းတို့မစိုးရင်တိုက် မန္တလေးမစိုးရိမ်တိုက်ကြီးရဲ့နှစ်ပတ်လည်စာဆောင်တခု ထုတ်တဲ့အချိန်မှာဦးသိန်းအဲ့ဒီမှာတန်ဝေကရစရာမှတ်သားစရာလေးသူတို့ရဲ့ကြောင်းတိုက်ရဲ့တကက်ဖြစ်ရမှန်လေးတခုဖတ်လိုက်ရတော့ဩဒီဒေါသတရားဟာတဲကြောက်စရာကောင်းပါလားလို့စာကြဆရာတော်ဒီစီဝေပွဲလုံးနေကြတာတန်ဃာတွေရောစာကြဆရာတော်တွေရောစီဝဲလုံးနေတော့ အဲ့ဒီထဲမှာသူတို့ရဲ့စကားပြောဆိုစည်းဝေးနေကြတဲ့အထက်မှာဦးစင်းငယ်တစ်ပါးကသူကအကြံဉာဏ်ထပေးတာအကြံဉာဏ်စကားပြောတာကိုအဲ့ဒီတဲကစာချဆရာတော်တစ်ပါးကမင်းကဘာသိလို့ပြောရတာလဲကွာမင်းအရာမဟုတ်ပါဘူးဆိုပြီးတော့သူက သွားပြီးတော့ဒေါသနဲ့ငေါက်မိလိုက်ငေါက်မိလိုက်တဲ့အခါရောက်တော့အဲ့ဒီကိုတော်လေးကသူ့ကို တခါတည်း ငါကိုလူချားသူချားကိုမတန်မရာဒါလောက်ပြောရမလားကိုတော်တိကိုတိစီရမယ်ဆိုပြီးတော့တခါတည်း तू ကကျိန်မောင်းပြီးတော့လောက်တော့ဘေးကတန်ဃာတွေကအရှင်ဖေဟာဒီကိုတော်လေးကဒဇွတ်ထိုးဒဇောက်ကန်းလေးဖေဟာအရှင်ဖေဟာသူ့ကိုကျေနပ်အောင်ပြန်တောင်းပန်ပေးလိုက်ပါဆိုတော့အေးအေးအေးငါလည်းလူချားသူချားသူ့ကို မိုက်မိုက်ရိုင်ရိုင်သွားပြောမိလိုက်တာကွယ်ငါမှားပါတယ်ငါတောင်းမှမှတ်မယ်ဆိုပြီးတော့ဥပဇင်းလေးရဲ့အဲ့နေရအဲ့ဒါသွားပြီးတော့ပြောမိလိုက်တာမှားပါတယ်ဥပဇင်းလေးတောင်းမှပါတယ်ဥပဇင်းရဲ့တောင်းမှန်တာဟိုကတော့မကျင်တတ်ဘူးမကျင်တတ်တော့လည်းမတတ်နိုင်ဘူးပေါ့နော်သူကတော့အဲ့ဒါနဲ့တောင်းမှန်တယ်ဟိုကမကျင်တတ်ဘူးအဲ့ဒီကနေဆွန့်ငံသွားတယ်အိမ်တော်ဖះကနေအနောက်ဘက်ဒီဘက်ကျောင်းနေရှိတယ် အဲ့မှာနာမည်တော့ဥစဉ်တော့မမှတ်မိတော့အဲ့ကြောင်းလမ်းလမ်းလေးတွေကလည်းခက်ကျင်းကျင်းလေးတွေပဲအဲ့ဒီဆွမ်းကံပြန်လာတဲ့လမ်းကြားမှာရောက်တော့အဲ့ဒီကိုတော်ငယ်လေးကဓာယူလာပြီးတော့အဲ့ဒီစာကြဆရာတော်ကြီးကိုဓာနဲ့ထိုးတတ်မလုတ်ပါနဲ့မလုတ်ပါနဲ့တောင်းမှမရဘူးဘသူမှလည်းလမ်းကြားဆိုကဲမဲ့လူမရှိသေအောင်ထိုးတတ်လိုက်တော့အဲ့ဒီ စာကြဆရာတော်ကြီးပြန်တော်မူသွားပြီးတော့အဲ့ဒီကိုတော့အဖမ်းခံရအဖမ်းခံရတော့ဒီတက်ခံရတဲ့ဆရာတော်ဟာစာချစာသင်သူ့ရဲ့အကျင့်စရဏအားကောင်းတဲ့ပုံကိုဖြစ်သည့်အတွက်ဘာဖြစ်လဲဆိုတော့အဲ့ဒီတတ်တဲ့ကိုတော်လေးကထောင်ထဲမှာနေရင်နေရင်နေရင်နဲ့ခန္ဓာကိုယ်ကနူတာသူ့နားကိုဘယ်သူမှကတ်လို့မရတော့ အနာယောဂါတွေမျိုးစုံဖြစ်ပြီးဘသူမှကတ်လို့မရတော့သေတော့မှာပဲဆက်လက်ထားလဲဒုက္ခပေးရတော့မယ်အတူတူသေလဲသေတော့မှာဆိုတော့အဲ့တော့မထူးတော့ဘူးကဲသွားတော့လွတ်လိုက်တာပြန်လွတ်လိုက်တဲ့အခါကျတော့ဘုန်းကြီးဘဝကထွက်တာဆိုတော့ထောင်ထွက်ဘဝနဲ့ဘယ်သွားလို့ဘယ်လာရ မှန်းလည်းမသိအဲ့ဒါနဲ့မိတ်ဆွေအပေါင်းအသင်းရှိတဲ့ကြောင်းတဲ့ကြောင်းသွားသွားပြီးတော့ သူ့ကိုနေခွင်လေးပေးပါကပ္ပိယဖြစ်လေးနဲ့သူ့မှာနေစရာမရှိ စားစရာမရှိ ဖြစ်ခဲ့လို့ဆိုတော့ဟိုကလည်းဩသူ့ရဲ့မိုက်မဲမှုကြောင့်ဖြစ်တယ်ဆိုပေမဲ့လည်းဒုက္ခတယ်ဆိုတော့ကြောင်းနိုင်ဘုန်းကြီးကတဏှာလို့သူ့ကိုမိတ်ဆွေဘုန်းကြီးကတဏှာတော့ကြောင်းလက်ခံတယ်သူ့လက်ခံပေးတဲ့နေ့ကစပြီးကြောင်းဆွန်းကကိုကမလာတော့ဘူးအကုသိုလ်တရားတွေနှိပ်စက်တာနော် သူ့ကိုကြောင်းမှာလာပြီးဆွန့်ပို့မဲ့ပုဂ္ဂိုလ်မရှိတော့ဘူးတဲ့အဲ့ဒါနဲ့ဘုန်းကြီးကလည်းထူးဆန်းလိုက်တာစာဝတ်နေရေးတွေကလည်းတဖြည်းဖြည်းငါတို့ခက်လာပြီကဲကဲကဲကဲအရင်စစ်တော့ဒီပုဂ္ဂိုလ်ကြောင့်ပဲဖြစ်ရမယ်ဒီပုဂ္ဂိုလ်ကြောင့်ပဲဖြစ်ရမယ်ဆိုပြီးတော့တခါတည်းအဲ့ဒီမာတွေသူ့ကို သွားပါတော့အခြားတနေရာမောင်ရင်ရောက်ပြီးကြတယ် ငါတို့ရဲ့ဒီဘက်မှာတော့ဘလို့မှစောက်ဝတ်နေရအဆင်မပြေတော့ဘူးသွားတော့သွားတော့ဆိုနောက်တနေရာသွားတယ်နောက်ကြောင်းရောက်တော့လည်းအဲ့ဒီတိုင်းဘူးဟိုကရှောက်ထားတယ်လက်ခံတယ်သူလက်ခံပြီးကြတယ်စောက်ဝတ်နေရတွေအခုကြက်တဲ့ကုန်တာဘုန်းကြီးတွေအဲ့ဒါနဲ့နှစ်ကြောင်းသုံးကြောင်းလောက်လက်ခံပြီးသူဘယ်သူမှလက်မခံတော့နေစရာအိမ်လည်းမရှိဘဲမှလည်းသွားလို့မရတော့ တုတ်တူမကတနာတော့တုတ်တူမလေးကအရှင်ဘုရားတပည့်တော်လယ်ထဲမှာတဲရှိတယ်တပည့်တော်ထမင်းလေးဟင်းလေးလဲတပည့်တော်လယ်ထဲလာရင်းနဲ့တပည့်တော်ပဲကြွေးပါမယ်ဘုရားကြွေးပါမယ်အချင်းအဲ့ဒါအဲ့ဒီမှာပဲအကိုကြီးအဲ့ဒါဦးဦးလေးဦးကြီးပေါ့နော်သွားပြီလားနေပါတော့လူထွက်ပြီဆိုတော့ထောင်ထွက်ဆိုတော့အဲ့ဒါလဲတဲ့စောက်ရင်းနဲ့အဲ့ဒါနေပါတော့ဆိုပြီးတော့လဲတော်ထဲမှာထားတာအဲ့ဒီမှာ နူနာပြီးနေတာဆိုဘယ်သူမှလည်းမကတ်ခြင်းမပြုတ်ခြင်းအဲ့ဒါတူတူမလေးကပဲအဲ့ဒါတနေ့တနေ့သွားရင်းနဲ့အဲ့ဒါမနေ့စာညသားလေးထမင်းလေးတွေယူသွားပြီးပေးတရက်ကျတော့ညာကြီးမော်ရီကလည်းရွာမုံတိုင်းနေရာကျအာရေတွေကကြီးအဲ့ဒါနဲ့မနေ့မိုးလင်းတဲ့အခါကျတော့အေးဒီလောက်တော်ထဲမှာမိုးတွေကြီးလေတွေကြီးရေတွေကြီးနဲ့ ငါဦးလေးဘလို့များနေလဲမသိဘူးသွားကြည့်အောင်မှာပဲဆိုပြီးတော့သွားကြည့်တဲ့အချိန်မှာ သူလဲတက်သွားလိုက်ရော ခွေးကြီး၄၅ကောင်ကဆင်းသွားတာတွေ့လိုက်တယ်အဲဘာဖြစ်တာလဲမသိဘူးဆိုပြီးတော့ကြည့်လိုက်တော့ခွေးတွေကသူ့ပုတ်ပွားနေတဲ့အခါကျတော့အရှင်လက်လက်ကြိုက်စားအရှင်လက်လက်ကြိုက်စားရင်းနဲ့အဲ့ဒီမှာနေ မြော့မြော့လေးကြံပြီးတော့သေသွားခွေးတွေကဥတွေဖောက်စားအဲ့ဒါကိုသူတို့နှစ်ရာပြည့်ပွဲမှာအဲ့ဒီစာဆောင်ကို ထုတ်တာဖတ်ခဲ့ရပါတယ်တံဝေကရစိတ်ထဲမှာဖြစ်ပေါ်လာတဲ့ဒေါသတရားလေးကိုမထိန်နိုင်လိုက်တာကနေပြီးတော့တနည်းပြောရင်သိခံခြင်း မရှိလိုက်တာရနေပြီးတော့ကြမ်းထမ်းတဲ့ဒေါသကြီးတွေဖြစ်ပြီးတော့ကိုယ့်ရဲ့စာတွေချပေးတဲ့စာကြဘုန်းကြီးတစ်ပါးကို ယဟန်တော်တပားကိုတတ်တဲ့အဆင့်ထိရောက်တော့ဘဝတစ်ခုလုံးဟာအင်မတာမှဆိုးရတဲ့ဘဝကြီးတစ်ခုရောက်ပြီးတော့တည်ပြီးတော့ဒါဟိုဘက်ကြော်တယ်လဲသွားပြီအပယ်ငရဲဘလောက်ခံစားရတဲ့ဘဝရောက်မယ်မသိဘူးအဲ့ဒါဘာကြောင့်လဲဆိုတော့အဲ့ဒီကောဓာနဲ့ဒေါသရဲ့အပြစ်ကြောင့်ပါဒါကြောင့်မို့ဖះအလောင်းတော်ကြီးကအဲ့ဒီကောဓာဆိုတဲ့အမျက်ကိုလည်းငါကင်းတဲ့ပုံကငါဖြစ်ခြင်းတယ်အဲ့ဒါဒီကြောက်လို့ ဟောဒီဒေါသတရားကလည်းနော်ငရဲတွေထိချနိုင်တယ်အဲ့ဒါမှတကယ်ကိုရင်းရန်သူအစ်စ်ကြီးသူများဆဲတဲ့လူဆိုတဲ့လူကိုလှုပ်တဲ့လူကသူကသူနှံ့နေပြီကိုကစိတ်ထားမှာတော့တခါတည်းတနုံနုံဆင်းရဲဒေါသတွေဖြစ်ကြိတ်မနိုင်ခံများဖြစ်ကိုလိုတတ်မဲ့ကြံဒလိုတတ်မဲ့ကြံအဲ့ဒါကြီးကကိုယ်နှိမ့်ဆက်နေတာအဲ့ဒါကြောင့်မို့အဲ့ဒီဒေါသတရားကြီးကိုကိုနှိမ့်ဆက်မခံရင်လို့ငါဟာအဲ့ဒီဒေါသကင်းတဲ့ပုံကောင်ငါဖြစ်ချင်တယ် ဟုတ်ပါပြီတဲ့နောက်ထပ်လောဘကင်းတဲ့လူအရောဘာကြောင့်ဖြစ်ချင်တာလဲရှင်ရသေးအဲ့ဒီအလိုလောဘကတော်တော်ဆိုးတယ်တဲ့အခုတနိုင်ငံနဲ့တနိုင်ငံတိုက်နေတာဘာကြောင့်လဲလောဘအာနာယူပြီးထားသိမ့်တာဘာကြောင့်လဲလောဘအခုဩတယ်အိမ်နေတက်ပြီးတော့ လိုရာတွေဆွဲကြတယ်ယူကြတယ်ဒါဘာကြောင့်လဲလောဘဒါဟိုထဲမှာပြောတာတော့နိုင်ထစီနင်းလောက်ချင်းဖះလောင်းတော်ကြီးပြောတဲ့စကားနော်ဒါဦးသိန်းကချက်ပြောနေတယ်တင်းနေမှာဆိုလို့နော်ဖះလောင်းတော်ကြီးကပြောတာနိုင်ထစီနင်းလောက်ချင်းတိုင်းပြည်တွေကိုတနိုင်ငံနဲ့တနိုင်ငံတိုက်ခိုက်ချင်းရင်ဘတ်ပေါ်မှာဓားထောက်ပြီးတော့လူရက်ချင်း အတုတွေပြုတ်လောက်ပြီးတော့မတရားသဖြင့်ယူခြင်းဆိုတာ လောဘကြောင့်ဖြစ်နေတာလို့ပြောတာနော်မနေ့ကဒကမကြီးတယောက်ကရှောက်တယ်ပြီးတော့နေရတဲ့ဘဝစိတ်မချမ်းသာဘူးဖေ။စိတ်မချမ်းသာဘူးဖေ။ဘယ်နေ့မှကိုခန့်လာပြီးတော့စစ်ဆေးမလဲ။လာဖမ်းမလဲအခုကြောက်နေရပါတယ်ဖေ။မနေ့ကရန်ကုန်ကလမ်းလျှောက်ကြတယ်။အဲ့ဒါတက်ပြီးတော့ ဖန်သွားရင်လည်းပဲရှေ့တပြရွှေငွေလဲအကုန်လုံးယူကြလောက်ကြဆိုတော့ရှိတာလေးကလည်းဘယ်ဖွဲ့လို့ဖွဲ့အမှမသိအမျိုးမျိုးကိုတောကတွေနှိပ်စက်ခံရပါတယ်ဖေဟာရှောက်ကြဘာကြောင့်လဲလောဘတွေအာကြီးကုန်ကြလို့သူများပစ္စည်းတွေမတရားသဖြင့်လိုချင်ကြလို့အာနာတွေယူကြလို့ပါဝါတွေယူကြလို့သူတော်ဘာတွေရဲ့အပေါ်မှာ သူတော်ဘာရှိတဲ့ သူတော်ကပိုင်ဆိုင်တာတွေကို နော်လိုချင် လောဘရမက်တွေတတ်မဲ့ရင်အဲ့ဒါမကောင်းမှုအာကုသိုလ်တွေလောက်တော့တာပဲလိုချင်တော့ဘာလောက်လဲအကွက်တွေမျိုးစုံဆင်ပြီးကောက်ကျက်မှုတွေမျိုးစုံဆင်ပြီးဟောဒီငွေသိမ့်တာဘာကြောင့်သိမ့်လဲအာဘသူနဲ့ဆက်သွယ်လို့သိမ့်တယ်ဘာမှမတတ်နိုင်ဘူးလိုချင်တာငွေလိုချင်တာအဲ့တော့ပုံမှန်ကဘာနဲ့တတ်လိုက်ကောက်ကျက်တဲ့နဲ့သွားတတ်လိုက်မဟုတ်မှတင်တဲ့တခါတည်းပုံမှန်တွေတတ်ကောက်ကျက်ကလိန်ကောက်ကျက်လောက် ဘာကြောင့်အဲ့ဒါလောက်တာလဲလောဘကြောင့်အဲ့ဒီလိုချင်တဲ့လောဘကြောင့်တခါတည်းဒီလူကိုအကွက်ဆင်ပြီးတော့ဘယ်သူနဲ့ဒီလူကဆက်သွဲတယ်ဆိုပြီးတော့ငါသူ့ဘောတော့ချလိုက်မဟိအဲ့ဒါဆိုရင်တော့ငါသူ့ပစ္စည်းတွေအကုန်ရမယ်ဟောအကွက်တွေဆင်ကြတယ်ကလိန်ကောက်ကျစ်တွေလောက်ကြရတယ်အဲ့ဒါဘာကြောင့်လဲလောဘကြောင့်ဟာတခါတည်းသူ့ဇနီးမယားလိုချင်တယ်သူ့ယောက်ျားလိုချင်တယ် လိုချင်တဲ့အခါကြပြန်တော့လဲကဲဒီမျိုးသမီးတော့ဒုက္ခရောက်အောင်ဒီမျိုးသားတော့ငါဒုက္ခရောက်တော့ချပလိုက်အောင်မယ်ဆိုပြီးတော့ဟောတခါတည်းကြံညပြန်ရောဟောအဲ့ဒါပါလေအဲ့ဒါလေလိုချင်တဲ့လောဘကြောင့်နော်လိုချင်တဲ့လောဘကြောင့်မကောင်းမှုကြီးတွေဒီအကုန်ပြုတ်တာတဲ့မကောင်းမှုတွေကြောင့်မကောင်းမှုတွေအကုန်ပြုတ်တာအဲ့ဒီပြုတ်လိုက်တဲ့ကံကြောင့်သွားပြီဘဝတိုင်းဘဝတိုင်းမှာ ဒုက္ခရောက်တာလှုပ်လိုက်ရတာတစ်ချိန်နော်ဒီတစ်ချိန်တစ်ခါတွင်းမှာသူ့အသက်တမှုသူ့မယားသားမယားခိုးလိုချင်တဲ့အတွက်ပစ္စည်းတွေလိုချင်တဲ့အတွက်အမျိုးမျိုးသောလိုချင်မှုအကြောင်းကြောင့်တတ်မှုတွေဖြတ်မှုတွေခိုးမှုတွေလိမ်မှုတွေကောက်မှုတွေလှုပ်လိုက်တဲ့အချိန်တွင်းမှာလက်ဖြောက်တစ်ချက်ဒီဂရေတသိန်းအကုသိုလ်ကလက်ဖြောက်တစ်ချက်ဒီတစ်ချက်ဒီမှာဂရေတသိန်းသောအာကုဇိုဒုကြီးတွေက လှုပ်လိုက်တဲ့အခါကျတော့အာနာယူမှုပါဝါယူမှုသူများပစ္စည်းမတရားလောခြင်းမှုသူများနိုင်ငံတွေကိုနိုင်ထက်စီးနှင်းတိုက်မှု ခိုက်မှုရွှေတွေလောခြင်းလို့ငွေတွေလောခြင်းလို့နယ်မြေလောခြင်းလို့နော်အစရှိသဖြင့်လောဘကြောင့်တခါတည်းအာကိုထက်သေးတဲ့နိုင်ငံကိုကြီးတဲ့နိုင်ငံတွေကချမယ်ကိုထက်အင်အားငယ်တဲ့လူကိုအင်အားကြီးတဲ့လူကလူလူရမယ်အနိုင်ကျင့်မယ်မျိုးစုံသော မကောင်းမှုတွေ လောကကြီးမှာ ပြုတ်ကြတယ်တဲ့အဲ့ပြုတ်တဲ့အချိန်မှာ လက်ဖြောက်တစ်ချက်ဒီဂရေတသိမ့်ဂရေတသိမ့်ဂရေတသိမ့်ကိုယ်လည်းပြန်ခံရတာနော်ဘုရားလက်ထက်ကကြောင်းမို့သောပါကဆိုတဲ့ရှင်သာမဏေလေး16နှစ်သားအရွယ်မှာ သင်္ကန်းဝတ်လာတယ်အရှင်သာရိပုတ္တရာထမသင်္ကန်းဝတ်ကိုရင်ဘွားလေးနဲ့ယဟမခံအသေးခင်လေးမှာမနဲ့စောသော ဩတခါတည်းရေကန်တစ်ခုကိုသွားမျက်နှာလေးသစ်တပိတ်လေးဖေးချရေကန်နဲ့သွားပြီးမျက်နှာလေးသစ်နေတော့ဟိုကတခါတည်းတခေါ်တခေါ်တခေါ်ဆိုရွာလူတွေကလိုက်လာတယ်ဟိုကတခေါ်ကတခါတည်းမိတော်မယ်ဆိုတော့ကြောက်အလန့်အားနဲ့ကိုရင်တပိတ်ထက်ပါတဲ့အထောက်ပြက်ထည့်ပြီးတော့သူကလွတ်အောင်ပြေးတော့ဟိုကနောက်ကလူတွေကလိုက်လာတော့ကိုရင်ကလည်းကမ်းပေါ်ပြန်တက်လာသူ့တပိတ်ထဲမှာဟိုကတခါတည်း ခေါ်လာတယ်ခေါ်တော့ခေါ်တာသပိတ်ထဲတွေ့တာကိုရင်သခေါ်ပဲမခေါ်ပါဘူးကိုရင်မခေါ်ပါဘူးတကယ်တော့ तू ကတထဲသားသင်္ကန်းဝတ်ကျင်လုံးလို့ဝတ်လာတာအဲ့ဒီတော့ဟောအာဟုဆိုတွေနှိမ့်ဆက်ခံရမယ်အချိန်တန်တော့ဩတခါတည်းရှင်မင်းရဲ့တခါတည်းပုံနာကြီးကသူသမီးနဲ့ပေးသားတော့ကဒီကောင်လက်မခံမဲနဲ့သင်္ကန်းဝတ်သွားတဲ့ကောင်ဆိုတော့သူမျက်နှာမြင်တာနဲ့အောင်မာတွေ့ပြီတွေ့ပြီอืมငါသမီးနဲ့ပေးသားမယ်လို့တော့ကတော့ ညင်းသွားတဲ့ပုံကိုလာစမ်းဆိုပြီးတော့တခါတည်းအဲ့ဒီမှာသုတ်တန်ထုတ်ပြီးတော့တကြင်ကြိုတကြင်နဲ့ရှိုပလိုက်တာတဲ့ဆိုကနေငယ်ဒိဋ္ဌိတခါတည်းတန်ချောင်းနဲ့ရိုက်ဖောက်ပလိုက်တာရောက်လိုက်တဲ့ဒုက္ခတွေရောက်လိုက်တဲ့ဒုက္ခတွေနော်ဒေါသတွေဖြစ်ဒီပုံနာငါ့ကိုတတ်တတ်မဲ့လှုပ်တယ်ဒီလူတွေငါ့ကိုမဟုတ်ဖဲဆွဆွဲတယ်မဟုတ်ဖဲဆွဆွဲလဲမဟုတ်ဖဲလှုပ်လဲ ဘလို့မှယုံထွက်လို့မရတော့ဘူးတဲ့မြတ်စွာဘုရားရှင်ကိုရမရကြီးကသွားပြီးတော့မှချက်သားဒီချိန်ကြီးမင်းဒေါသနေဖြစ်နေလို့တောကတွေဖြစ်နေလို့မင်းဘာထူးမှာတော့အဲ့ဒါတွေမင်းလောက်ခဲ့တဲ့အလုပ်တွေအတိတ်ဘဝတုန်းကသူတစ်ပါးတွေပေါ်မတော်မတရားတွေလောက်ခဲ့တဲ့အာဟုဆိုတရားတွေကြောင့်အခုမင်းပြန်ခံရပြီချက်သားရဲ့အဲ့ဒါတွေသူများလောက်တာမဟုတ်ဘူးဘသူမပြုတ်မိမိအမှု မင်းသူတစ်ပါးတွေကိုအရင်တော့ကမတရားတွေအကွက်ဆင်းအနိုင်ကျင့်ထောင်ချောက်ဆင်ပြီးကိုနိုင်တယ်ဆိုပြီးတော့မင်းလောက်ခဲ့လို့မင်းအခုတကြင်လျှော်ခံရတာချက်သားအဲ့တော့မင်းဘသူ့ပေါ်မှာဒေါသမဖြစ်နဲ့အခုချိန်မှာငါဖះဟောတဲ့တရားကိုဒါမင်းနာစမ်းဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီမှာဖောက်ပြန်တဲ့ရုပ်တွေပေါ်မှာငါမပိုင်တဲ့အကြောင်းဝေဒနာခံစားနေတဲ့ဝေဒနာတွေငါကိုငါဟာမဟုတ်တဲ့အကြောင်း တက္ကာယဒိဋ္ဌိခွာပြီးတော့တခါတည်းယုံနံခန္ဓာ၅ပါးပေါ်မှာတခါတည်းအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါတင်ပြီးရှုခိုင်းတော့မှအဲ့ဒီမှာအာဟုဇော်တွေအကုန်ဝင်းလွန်းကျွတ်လွတ်ပြီးတော့အဲ့ဒီဒဂျင်ရှူရာကြီးကလွတ်ထွက်သွားဒီတိုင်းဖျားကယ်ပြီးလို့မရဘူးဘာလို့လဲ तू မိုက်ခဲလို့တဲ့အခုဖျားရှင်ကိုရောမြတ်ကြီးတရားကိုနောက်ကလိုက်နှလုံးသွင်းနိုင်လိုက်တော့ဟောတခါတည်းယဟန္တာကြီးဖြစ်ပြီးအဲ့ဒီအာဟုဇော်တွေအကုန်လုံးလွတ်ထွက်သွားတာဒါကြောင့်မို့ အာကုသိုလ်ဆိုတာ ကိုပြုတ်ရင်ကိုပဲပြန်ခံရတာအခုတစ်ကြိမ်တစ်ခါလဲတစ်ခါလဲဟာအာနာယူလို့ပါဝါယူလို့သူများဟာလိုချင်လို့မိုက်မိုက်ကန်းကန်းနေလှုပ်လိုက်ရင်သေပြီးဟိုဘက်မှာလဲသွားပြီအောင်တော့အပယ်လေးဖို့ခံမေအောင်တော့ဘဝအသင်ချေအနန္တာဒါကြောင့်မို့တစ်ကြိမ်တစ်ခါလှုပ်ရတာနဲ့ဘဝဆိုတာမတန်ဘူးရောက်မို့တော်ကောင်းနေရမတရားသဖြင့်လောဘနဲ့မလိုချင်ဘူးတော်ပြီနော်အဲ့ဒီရူပါယုံတတ္တယုံဂန္ဓာယုံရတ္တယုံဖုဒ္ဓဘာယုံဆိုတဲ့ အဲ့ဒီအာယုံတွေပေါ်မှာမြင်တာလေးပေါ်မှာလိုချင်လို့သူများသားများတွေကိုတတ်ရတဲ့မျိုးတုံဒုက္ခပေးရတယ်ဒီအစင်းလေးတွေလိုချင်လို့ရွှေလိုချင်လို့လူရတယ်ရက်ရတယ်ဓာတ်နဲ့ထောက်ရတယ်ထိုးတတ်ရတယ်ခုတ်ရတယ်ထိတ်ရတယ်ဆိုတာလိုချင်မှု လောဘကြောင့်တလောကလုံးမှာအခုဒုက္ခတွေဖြစ်နေတာအဲ့ဒါတွေမကဘူးဘာထပြောသေးတယ်ထင်လဲနောက်ပြီးတော့အတုတွေပြုတ်လို့မှုတဲ့လောဘကြောင့်လုပ်နေတာတဲ့နော် ဟာတခါတော့ပစ္စည်းလေးတကူဟိုတယောက်ကလှုပ်လိုက်တယ်နောက်လူကအတုထောက်သွားပြန်ပြီဘာလို့လဲသူ့လိုရောင်းပြီးတော့အဲ့ဒီငွေလိုချင်တာကိုဟာဒီလူကဒီဟာတခုနာမည်ကြည့်ပြီးတဲ့ဆိုရင်သူ့ဟာလိုက်အတုထောက်အာရိုရိုဟာတွေအတုထောက်တာကိစ္စမျိုးနောက်ဆုံးဆေးတွေဝါတွေအာလူတွေအသက်နဲ့ရင်းရတဲ့အရာတွေပါနောက်ဆုံးနဲ့အတုတွေလောက်အဲ့ဒီတဲ့အဆိုးဆုံးအတုကတော့ဘာလဲဖះဟောတဲ့တရားကိုငါတရားလို့လောက်ပြီးတော့အဲ့ဒီမှာအတုတွေလျှောက်လောက်ကိုရင်တော့အဲ့ဒါအဆိုးဆုံးပဲ အဲ့ဒီစောစောကဆေတုဝါတုတွေကတဘွားပဲသေသေးနိုင်မှာဟာဒီတရားတုတွေကိုလှုပ်ပြီးတော့လူတွေတကာတကမတွေဟောပြီးတော့အဲ့ဒါဖရာတရားကိုတခါတည်းအခုပြောသလိုငါတရားလှုပ်ပြီးတော့ငါဟောကြရဟောလှုပ်လိုက်ပြီဆိုရင်တော့အဲ့ဒါမဟုတ်မမှန်အခုပြောသလိုပဲဖရာတရားတွေကိုလှုပ်ကြပြီဆိုရင်တော့သွားပြီဟောတဲ့ဘုန်းကြီးရောအဲ့ဒီနာတဲ့ပုံကိုယ်တွေကလည်းသွားပြီးတော့အဲ့ဒီအယူတိုင်းတွေသွားကြက်မိလိုက်ကြရင်တော့ ဒဇီတရန်းကြီးကိုအဲ့ဒါတော့အပေကိုအကုန်လုံးစီတန်းဆင်းသွားမှာအဲ့ဒါလိုတရားတွေအတုအယောင်တွေကတော့လောကမှာအကြီးဆုံးအပြစ်ပဲတဲ့နော်အဲ့ဒီတရားတုကတော့အဲ့ဒါကြောင့်မပျက်စီးတယ်အတုလောက်ကြတယ်ဘာကြောင့်လဲလိုခြင်းလို့တရားတွေကို မဟုတ်မဟုတ်ဟောကြတယ်နော်အမျိုးမျိုးနာမည်တွေကြည့်အောင်လုပ်ပြီးတော့ဂုဏ်တွေကြည့်အောင်လုပ်ပြီးတော့လူတွေထင်ကြည့်အောင်လုပ်ပြီးတော့အမျိုးမျိုးတွေ မတ်တယ်ဖော်တယ်မဟုတ်ကဟုတ်ကတွေအကုန်လျှောက်ပြောကြမယ်ဆိုကြမယ်လူထင်ကြည့်အောင်လုပ်ကြမယ်ဘာကြောင့်လဲအဲ့ဒီတရားဒဂမတွေထံကပစ္စည်းလိုခြင်းလို့အလှတွေမြတ်မြတ်ရကျင်တဲ့အခါကျတော့တခါတည်းမြင့်မြတ်တဲ့လူတို့ရဲ့ကုသလကမ္မပဋ္ဌတရား၁၀ပါးထက်မြင့်မြတ်တဲ့ဇန်တရားတွေမတ်တရားတွေဖို့တရားတွေကိုမှမရပါပဲနဲ့ဇန်နေမတ်တွေဖို့တွေငါရတယ်ဆိုပြီးတော့ကြေညာပြီးတော့တခါတည်းများ လှုပ်လိုက်လို့ရှင်တော့သေရင်သွားပြီဇန်တရားကိုရမထားပါပဲနဲ့မတရားဖို့တရားတကယ်မရပါပဲနဲ့မြန်နာငွေကြေးလတ်လာပါလောကျယ်လို့မြန်သွားပြောမိလိုက်ရင်ရှင်နာကတိန်နဲ့မိလိန်နာမင်းကြီးအမဲဖြေထဲမှာရှင်နာကတိန်ကဖြေထက်သေရင်ကဘာပြက်သည့်တိုင်အောင်ငရဲခံရတယ်နော်တဲ့အဲ့ဒီလိုဇန်နေမတ်တွေဖို့တွေကို မဟုတ်ကဟုတ်က လိမ်မိလိုက်လို့ရတော့အဲ့ဒီဘဝကလွတ်လာရင်လဲဘလောက်ထိအဖြစ်ဆိုးလဲဆိုရင် ရောက်တဲ့ဘဝတွေငတ်ပြတ်ပြီးတော့ပိတ်တာဘုံနေခံရတယ်အဲ့ဒါကြောင့်မို့ဦးဇင်းတို့ကအခုတရားအထုတ်တဲ့တရားဓမ္မတွေဆိုလဲကိုတရားရရင်ကိုယ့်အကိုစိတ်ထဲထားဘယ်သူမှမပြောဘူးကိုယ့်အကိုဇံရလဲဒီတိုင်းထားမက်ရလဲဒီတိုင်းထားပေါ်ရလဲဒီတိုင်းထားယဟန်တော်များဆိုရင်တကယ်ရပါရတန်းနဲ့ပြောပြီးရင် အာဘတိမရဘဲနဲ့ပြောရင်တော့အဲ့ဒါပါရာဇိကသွားပြီနောက်ထပ်အကျိန်တစ်ထောင်ရမ်းကလည်းသူရမ်းမဖြစ်တော့သေရင်အဲ့ဒါအခုပြောသလိုဆင်းမော်တာပြင်တော့အဲ့ဒါဘာကြောင့်လဲအဲ့ဒီလိုချင်လောဘကြောင့်သူတော်ဘာတွေရဲ့ဥစ္စာပျက်စီးအဲ့ဒါတွေကိုမတရားသဖြင့်လိုချင်လို့လိန်ညာပြီးလှုပ်လိုက်အဲ့ဒါအပယ်လေးပေါ်မှာအကြိမ်ကြိမ်ဆင်းခံရအဲ့ဒါဘာကြောင့်လဲလောဘကြောင့်အဲ့ဒါကြောင့်မို့အဲ့ဒီလောဘဟာကြောက်เสียကောင်းတယ် တဲ့အဲ့ဒီလောဘကြီးကိုငါကင်းတဲ့ပုံကိုဖြစ်ချင်တယ်လို့ဘုရားလောင်းတော်ကြီးကပြောတာနာမည်ကြီးခြင်းလို့ဂုဏ်ကြီးခြင်းလို့ပါဝါရှိခြင်းလို့အာဏာရှိခြင်းလို့နိုင်ငံကြီးတွေအုပ်ချုပ်ခြင်းလို့သူများနိုင်ငံတွေလိုခြင်းလို့သူတော်ဘာသားများလိုခြင်းလို့ရွှေငွေဥစ္စာလိုခြင်းလို့အဲ့ဒီလောဘကြောင့်လူတွေလူတွေအခုတနေ့တနေ့အကုသိုလ်ဒုစရိုက်တွေပြုနေကြတာတဲ့အဲ့ဒီလောဘကြောင့်အဲ့ဒီလောဘကြောင့်ပဲမငြိမ်းချမ်းသာအဲ့ဒီဒေါသကြောင့်ပဲမငြိမ်းချမ်းသာ အဲ့ဒီကောဓာဆိုတဲ့အမျက်တေးကြောင့်မငြိမ်းချမ်းတာအခုလောကကြီးကြည်သန်းတနေ့တနေ့တိုက်ခိုက်နေကြတာတနေ့တနေ့တပ်ဖြတ်နေကြတာတော်နေဟာဟိုနိုင်ငံကတိုက်ခိုက်ပြန်ပြီတဲ့တော်နေအချင်းချင်းချနေကြပြန်ပြီတဲ့ဟာတော်နေဘယ်ရွာတွေတော့ဟာလူရက်မီးရှို့တပ်ဖြတ်ပြန်ပြီတဲ့ဟာဆန်အိတ်တဲ့စီအိတ်တဲ့ရှိတာတွေအကုန်ယူသွားပြီစားစရာမရှိတော့ပါဘူးငိုတဲ့လူကငိုရကြေကွဲတဲ့လူတွေကကြေကွဲရလိုချင်တဲ့လူတွေကတော့တခါတည်း ငါတို့သူတို့ဘာတတ်နိုင်လဲငါလှုပ်ချင်ရလှုပ်ရတာပဲဆိုပြီးတော့ဓာတ်နဲ့တဏှတ်နဲ့ထောက်ပြီးတော့လှုပ်ကြဟောလောဘတွေနဲ့လောကကြီးကမငြိမ်းချမ်းဘူးလောကကြီးဟာပူလောင်နေဘာကြောင့်လဲအဲ့ဒီလောဘတွေကြောင့်တဲ့ဒါကြောင့်မို့ဥဒ္ဒနောတရားဓမ္မတွေအဲ့ဒီလောဘတရားကင်းတဲ့လူဖရာလောင်းတော်ကြီးက ဖြစ်ချင်တာတဲ့အဲ့ဒီလောဘရဲ့ အပြစ်တွေဟာအင်မတာမှကြောက်စရာကောင်းလွန်းလို့ဆူတောင်း၄ချက်က၃ချက်ပြီးသွားပြီเนาะနံပါတ်1အမျက်ကောဒမရှိတဲ့ကင်းတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤဒေါသကင်းတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤလောဘကင်းတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤနောက်တစ်ခုတောင်းတဲ့အစုကချက်ချင်းကင်းတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤဩရှင်ရသေးရဲ့ လောကဆိုတာချစ်ခင်တဲ့လူများလေตายာလေမဟုတ်လားလောကနဲ့တွေးတော့ဟုတ်တယ်မလားကိုကလည်းသူများချစ်မယ်သူများလည်းကိုကိုချစ်မယ်ချစ်ခင်နေရင်တဲ့လောကကြီးကตายာနေတယ်မဟုတ်လားအခုဖះလောင်းတော်ကြီးကချစ်ချင်းကင်းတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤတဲ့နော်အဲ့တော့ဘာကြောင့်များအဲ့ဒါကြီးဆူတောင်းတာလဲ အဲ့ဒီအချစ်ရှိလို့လောကကြီးကဒုက္ခတွေဖြစ်နေတာတဲ့ချစ်ချင်းကြောင့်တွေ့တာမှုတွေဖြစ်နေတာနော်ကံကြီးမှုတွေဖြစ်နေတာအဲ့ဒီချစ်ချင်းကြောင့်အဲ့ဒီချစ်ချင်းကြောင့်ပဲနော်ပြရတော့ဇာယတေသောကောတဲ့စိုးရိမ်မှုမှန်သမျှပူဆွေးမှုမှန်သမျှငိုကြွေးမှုမှန်သမျှဆိုတာအဲ့ချစ်ချင်းကြောင့်ဖြစ်နေတာတဲ့အဲ့ဒါကိုမြတ်စွာဘုရားကเจ้าမကြီးဝိတာခါကိုဟောတာရှိတယ် ဝိသခာเจ้าမကြီးကသား10ယောက်သမီး10ယောက်မွေးဖွားတယ်သားသမီးတွေကလည်း10ယောက်စီ10ယောက်ဒီပြန်ပြီးမွေးဖွားကြတယ်သူ့ရဲ့ဆွေမျိုး အတိုင်းဝိုင်းကြီးကြီးလိုက်တာအဲ့တော့ဒီနေ့ကျတော့သူအင်မတန်မကိုချစ်မြတ်နိုးတဲ့သူ့ရဲ့မြေးမလေးလိမ်မာလိုက်တာပြောစကားဆိုစကားနားထောင်တဲ့မြေးမလေးဆုံးသွားတဲ့အခါကျတော့ဝိတာခာเจ้าမကြီး တောကတွေဖိစီးပြီးတော့စိတ်မကောင်းဖြစ်သူကဒေါသမပယ်သေးဘူးလေအနာဂါမိမဲ့မှာဒေါသပယ်တာအခုကသောတာပန်ပဲရှိသေးတာကိုသောတာပန်ပဲရှိသေးတာဆိုတဲ့အခါကျတော့သူ့မှာဒေါသကရှိနေသေးတော့စိုးရိမ်ပူဆွေးငိုကြွေးမှုလာတာပေါ့နော်ဒါဒေါသအမှုသားတွေလေအဲ့တော့ဖြစ်ကြောရှည်တာနဲ့တူတာတော့ကွာမှာပေါ့ဦးဇင်းတို့ ဥထုသင်တွေကတော့တရက်လည်းမပြီးနှစ်ရက်လည်းမပြီးဖြစ်နေမှာမဟုတ်ကတော့ခဏတော့ဖြစ်တာကိုကြောင့်မိုးကုတ်ဆရာတော်ကြီးကဥထုသင်နဲ့သောတာပန်ခြင်းကဘာกว่าလဲဆိုတော့ဖြစ်ကြောရှည်တာနဲ့တူတာกว่าတယ်လို့ပြောတာဥစဉ်တော့ပုထုသင်ဆိုရင်တော့တရက်ပြီးတရက်တရက်ပြီးတရက်သွားနေမှာဟိုကတော့အရိယာဆိုတော့ခဏတော့ဖြစ်တာပေါ့ဒါပေမဲ့စင်ញံသုံးတက်လိုက်တော့ तू ကတော့ခဏပြန်ထိနိုင်မြတ်စွာဘုရားထံရှစ်ပေါက်ရောက်ပြီးတော့ရဲ့ရကြပြီးတော့ကဖြစ်เจ้าမကြီးဘာတွေဖြစ်လာတော့ ရမယာတပည့်တော်အင်မတန်ချစ်ရတဲ့မြေလေးဆုံးလို့တပည့်တော်သုတ်တန်ပုတ်ခဲ့ရပါပြီဖျားတပည့်တော်မှာဝမ်းနေလုံးလို့အဲ့ဒီမြေလေးကတော်တော်ချစ်ရလားမှန်ပါဖျားတော်တော်ကို လိမ်ပါတယ်ဖျားဒါတော့လိမ်ပါတယ်ကလေးလေးကအသက်တန်တော်လိုက်တာဖျားအသက်တန်တော်လိုက်တာဖျားအဲ့ဒီမြေမျိုးလေးများနောက်ထပ်လိုချင်လားဒါလိုချင်တာပေါ့ဖျားတဲ့ဒါတော့လိမ်ပါတယ်မြေနော်တပည့်တော်လိုချင်တယ် ကဲအဲ့ဒီမြင်းမျိုးရမယ်ဆိုရင်ဟောဒီသာဝတိမျိုးတမျိုးသာလောက်ယူမလားစဉ်းစားပြီးမှမှယူမယ်ဖရတဲ့အဲနော်မြေးတွေတခါတည်းသာဝတိမျိုးတမျိုးသာလောက်ကြီးရလဲတပြီးတော့ယူမာတဲ့ဒါလောက်တော်တဲ့ဒါလောက်လိမ်မာတဲ့မြင်းမာလေးမျိုးများရလို့ရတော့เจ้าမကြီးစဉ်းစားနော်တဲ့ဒီနေ့ဒီနေ့သာဝတိမှာလူပသေးတဲ့နေ့ရှိလားတဲ့ မရှိဘူးဖေရတဲ့တနေ့တနေ့ကတော့လူကတော့နေတိုင်းသေနေတာပဲတဲ့နေတိုင်းတုတ်တံပို့နေရတာပဲတဲ့အဲ့ဒါဆိုရင်အဲ့ဒီလောက်ချစ်စရာများရင်တဲ့เจ้าမာကြီးမငိုရတဲ့နေ့ရှိပါမလားတဲ့ဩဧကံပိယံဧကံဒုက္ခံဒွေပိယံဒွေဒုက္ခံနော်ဒုက္ခအချစ်တစ်ခုရှိရင်ဒုက္ခတစ်ခုပဲတဲ့နော် အဲ့ဒီချစ်ခင်မှုတွေ့တာမှုတစ်ခုရှိရင်ဒုက္ခတစ်ခုနှစ်ခုရှိရင်ဒုက္ခနှစ်ခုချစ်ခင်တွေ့တာတရားတရားရှိရင်ဒုက္ခတရားလာမှာပဲတဲ့မြတ်စွာဘုရားကဒါဦးဇင်းတို့တရားတော်မတို့တို့ရလဲဒီတိုင်းပဲနော်လောကတော့အာသားဆိုလဲချစ်ရမှာပဲသမီးဆိုလဲချစ်ရမှာပဲချစ်ရမှာတော့မှန်တယ်ခွာထအောင်ခွာနေရမယ်လေဟုတ်တယ်မို့လားဘာလို့လဲဆိုတော့ချစ်စရာခင်စရာတွေကတော့မှန်ပါတယ်ပုထုဇဉ်တွေရဲ့သဘာဝမှာ သားရဲ့သမီးရဲ့ဆွေရဲ့မျိုးရဲ့အဖေရဲ့အမေရဲ့လေးရဲ့ယောက်ျားရဲ့တယောက်နဲ့တယောက်တဲ့ချစ်ခင်ကြတယ်နှစ်သက်ကြတယ်ဆိုတာညာနဲ့မခွာတတ်ရင်တော့တခါတည်းရင်ပတ်စီတိပြီးတော့ဆုံးရှုံးမှုခွဲခွာရမှုဖြစ်ရတဲ့အချိန်မှာရင်ပတ်စီတိပြီးလူလိမ့်ပြီးတော့အော်ဟင်းကိုရလိမ့်မယ်အဲ့ဒီအချစ်ကြောင့်မှတချို့တလေဆို ကိုပါပါသွားတယ်ဦးဇင်းနဲ့ငယ်တော့သိတဲ့ဒကမာလေးတယောက်ဆိုလို့ရှိရင်သူ့အိမ်အောင်ကြတယ် သူယောက်ျားသေးတယ်ဟောဘာกว่าလဲဟောသူမျိုးသားနဲ့15ရက်ပဲกว่าတယ်သေးရမခွဲခြင်းမှုမခွာခြင်းမှုခင်မင်စရာနှစ်သက်စရာဒီအာယုံကြီးဟာသူ့စိတ်ထဲမှာဆွဲလန်းဆွဲလန်းနေတော့တည်တဲ့အချိန်လည်းမရှိမှလည်းအသက်လေးတွေ340ငယ်ငယ်လေးတွေပဲရှိသေးတာဒီအရွယ်လေးတွေနဲ့တခါလဲတယောက်သေးတာနဲ့နောက်ကပါလိုက်ပြီးတော့ကိုသေရတယ်ဆိုတာအဲ့ဒါ ပိယတောဇာယတိသောကောဟောချစ်ချင်းကြောင့်သောကတွေဖြစ်ရတဲ့အဲ့ဒီသောကတွေဒေါသတွေနှလုံးမသားရတာတွေကနှိပ်စက်လိုက်တော့ကိုပါသေးရတယ်နော်လောကကြီးဟာဒါကြောင့်မို့မြတ်စွာဘုရားကအချစ်တစ်ခုရှိရင်ဒုက္ခတစ်ခုပဲမိမိချစ်တဲ့ပုဂ္ဂိုလ်လေးအတွက်အမြဲတမ်းတွေးနေရတယ်ပူလောင်နေရတယ်ကြောက်ညာနေရတယ်ဟောဘလို့မြန်ဖြစ်မလဲဘလို့မြန်ဖြစ်မလားဒီလိုမြန်ဖြစ်မလား လူငယ်ဘဝဆိုလို့ရှိရင်လည်းမိမိနှစ်သက်တဲ့ပုံကိုယ်လေးကိုအာရုံပြုပြီးတော့ဟိုစိတ်မချရဒီစိတ်မချရအိုးအမျိုးမျိုးနော်တောကတွေနဲ့တောကတွေနဲ့အိုးဆိုလုံးဆရာတော်ကြီးဒီမှာအရင်တော့သင်္ကန်းဝတ်ဖို့တဲ့အဲအသက်ကြီးမှဝတ်တဲ့တူဆိုလို့ရှိရင်အဲ့ဒီမှာတခါတဲ့တနေ့ကျတော့သူ့ကိုဓမြတွေက လာပြီးတော့သူကလှိုင်ကူထဲမှာတရားအထုတ်ဓမြတွေကသူ့ကိုဖမ်းဖမ်းပြီးတော့ဘာလုပ်လဲဆိုတော့ဗဇတ်ထဲအဝတ်ဆုပ် အဝတ်ဆော်ပြီးတော့မီးနဲ့ရှို့ဖို့လုပ်တာဟာအော်လို့လည်းမရတော့ဘူးလိုင်ကူကြီးထဲမှာပါဇက်လည်းအဝတ်ကစုတ်ထားအဲ့ဒီအချိန်မှာမီးရှို့တော့မယ်ဆိုတော့စွလုံးဆရာတော်ဘုရားကြီးကဲတော်မူပါအောင်ဘုရားကဲတော်မူပါအောင်ဘုရားလို့စိတ်ထဲကနေလှမ်းလျှောက်တော့ဆရာတော်ကြီးကတုံးခေါက်ပြီးအဲ့ဒီသွားကြသွားကြ ဆိုတော့မှအဲ့ဒီကြတော့မှတခါတဲ့ဓမြတွေက လူတွေအုံထတော့မှထွက်ပြေးတော့မှကံကောင်းလို့ အဲ့ဒီမှာတခါလေနှိမ့်ဆက်ရုံပဲနှိမ့်ဆက်ခံလဲတာမိရှို့မခံလဲရဘာကြောင့်အဲ့ဒီဝတ်ကျွေးသူခံရလဲဆိုတော့ तू ကလူဘွားတော်ကမိမအများကြီးယူထားတယ်တဲ့ तू မိမတွေတယောက်နဲ့မှစိတ်မချဘူးတဲ့ तू အမျိုးသမီးတွေနဲ့ तू ကတန်တရားရှိတဲ့လူတတ်ဆရာရှိတတ်ဆိုပဲလူဘွားမှာကျမ်းတာနော်ဘာကြောင့်လဲချစ်ချင်းကြောင့်မကောင်းမှုတွေလုပ်တယ်ဒုစရိုက်တွေလုပ်တယ်အာကုသိုလ်တွေလုပ်တယ်ဟောသူ့လည်းဒါနောက်ဆုံးတော့ ဒါအခုပြောတဲ့တရားသူတွေရသွားတယ်လို့ထင်ကြတာပေါ့နော်ဒါအာတရားသူရသွားနိုင်တဲ့ပုံကိုကြီးလို့သမုတ်ကြပါတယ်အဲ့အဲ့ပုံကိုကြီးလဲနော်ဒါလူဘဝမှာ तू မိုက်ခက်တဲ့မိုက်ကျွေးမိုက်ပြက်တွေခံရတာဒါဘသူလောက်ခဲ့ तू လောက်ခဲ့တာဘာကြောင့်လောက်ခဲ့တယ်အဲ့ဒီချစ်ချင်းကြောင့်နဲ့နော်ကိုဇနီးမယားတွေချစ်တယ်ဆိုတော့ကိုဇနီးမယားတွေနဲ့ပတ်သက်ပြီးတော့အနှောက်ယှက်ပေးမယ်လို့ထင်တဲ့လူမှန်သမျှ तू အကုန်ဒုက္ခလိုက်ပေးတာအဲ့ဒါကြောင့် အဲ့ဒီချက်ချင်းတရားတွေဟာသောကတွေဖြစ်ရတယ်ဒေါသတွေဖြစ်ရတယ်အဲ့ဒီချက်ချင်းကြောင့်ပဲတဲ့စိတ်တွေဟာမငြိမ်းချမ်းရဘူးတဲ့ဒါကြောင့်အတင်တရားမင်းတဲ့အကျွန်ုပ်လိုချင်တာကတော့အဲ့ဒီစုလေးပါအမျက်ကောတာကင်းတဲ့ပုဂ္ဂိုလ်ဖြစ်ခြင်းနဲ့ဒေါသကင်းတဲ့ပုဂ္ဂိုလ်ဖြစ်ခြင်းနဲ့လောဘကင်းတဲ့ပုဂ္ဂိုလ်ဖြစ်ခြင်းနဲ့ချစ်ချင်းကင်းတဲ့ပုဂ္ဂိုလ်လည်းအကျွန်ုပ်ဖြစ်ခြင်းပါတယ်တရားမင်းပေးနိုင်သေးလား ဘယ်စုမှကိုတရားမမပေးနိုင်ဘူးနော်ပေးတရားကိုမရှိဘူးသူမှနော်အဲ့ဒါနဲ့တရားမင်းကအရှင်ရသေးရဲ့တဲ့ဒီတောင်းတဲ့စုတွေကတော့သူလည်းမပေးနိုင်တော့ဘူးရှင်ရသေးနောက်ထပ်မြန်လိုချင်တာလည်းရှိရင်အရှင်ရသေးတောင်းသားမှာအောင်ဆိုပြီးတော့နောက်ထပ်တောင်းခိုင်းတော့အတင်တရားမင်းတဲ့ငါဟာတယောက်ထီးထီးလေတဲ့ဟောဒီတော်ကြီးတဲ့မှာငါနေရတယ် ငါမှာအချွေရန်ဆိုတာမရှိဘူးအသင်ပင်ဆိုတာမရှိဘူးအဲ့ဒီတော့ငါဖြစ်ခြင်းနဲ့ဆန္ဒလေးတစ်ခုကတော့ငါဟာအနာယောဂါကင်းပြီးတော့ကြမ်းကြမ်းမာမာနဲ့နေခြင်းနဲ့အဲ့ဒီစုကိုငါလိုခြင်းနဲ့တဲ့ငါးခုမြောက်စုပါတဲ့တော့အနာယောဂါကင်းကျင်တဲ့ချမ်းချမ်းသာသာနေခြင်းနဲ့အနာယောဂါတွေကင်းပြီးတော့ချမ်းချမ်းသာသာနေရတဲ့ဘဝလေးကို နေခြင်းနဲ့တဲ့ပေးနိုင်သေးလားမပေးနိုင်ဘူးဒီခန္ဓာကိုယ်တရားလဲတားမရဘူးအိုရိတ်အိုမှာပဲနာခြင်းနာမှာပဲသိခြင်းသိမှာပဲဒီခန္ဓာအဲ့တော့ရှင်ရသေးရဲ့တဲ့အဲ့ဒီဟာလဲမပေးနိုင်တော့ဘူးဆိုတော့နောက်ထပ်များ တောင်းရင်တဲ့ဇူလေးရှိရင်တောင်းပါဩရှင်ရသေးရဲ့နောက်ဆုံးတောင်းတဲ့ဇူလေးကအတင်တရားမင်းတဲ့ ငါကြောင့်လေတဲ့သူတစ်ပါးတွေစိတ်မဆင်းရဲတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤငါရဲ့ကာယကံမှုကြောင့်ငါရဲ့ဝစီကံမှုကြောင့်ငါရဲ့မနောကံမှုကြောင့်သူတစ်ပါးတွေငါဒီဟိုသောကြောင့်ကြောင့်သူတစ်ပါးတွေဘယ်တော့မှစိတ်မဆင်းရဲရပါစေနဲ့တဲ့အဲ့ဒီစုကိုငါတောင်းတယ်ကောင်းလိုက်တဲ့စုတော်ဦးဇင်းတို့တွေနော်ဖះအလုံးတော်ရဲ့စိတ်ဓာတ် မြင့်မြတ်တာကိုဦးဇင်းတို့လေ့လာရမယ်အတုယူရမယ်ဘာလို့လဲဆိုတော့ဦးဇင်းတို့ပုထုဇဉ်အားလုံးရဲ့စိတ်တွေကလွတ်ကလေးပြောမိတယ်ဆိုမိတယ်ဒေါသတွေနဲ့တုံ့ပြန်မိတယ်ကိုပြောမိဆိုမိလိုက်သည့်အတွက်သူတော်ဘာတွေကိုဆင်းရဲခြင်းလည်းဖြစ်ရတယ်စိတ်ဆင်းရဲခြင်းလည်းဖြစ်ရတယ်တဲ့ကိုရဲ့ပြောမှု လုပ်မှုကြောင့်เนาะအဲ့ဒါကြောင့်မို့ဖះလောင်းတော်ကြီးရဲ့စိတ်ကတော့ ငါကြောင့်နတ်သူတော်ဘာတွေကိုဆင်းရဲခြင်းမဖြစ်တဲ့ပုဂ္ဂိုလ်ဖြစ်ခြင်းမာတဲ့စိတ်ဆင်းရဲခြင်းတွေကိုဆင်းရဲခြင်းတွေငါဒီဟုသော အကြောင်းကြောင့်မဖြစ်ပါစေနဲ့တဲ့အဲ့ဒီစုကြီးကို တောင်းပါတယ်တရားမင်းပေးနိုင်ဘယ်ပေးနိုင်ပါလဲနော်အဲ့တော့မိမိကိုယ်ကိုအဲ့ဒီလို ဖြစ်ခြင်းနဲ့ကိုဒီဟုသောအကြောင်းကြောင့်သူတော်ဘာတွေရဲ့အပေါ်မှာနှိမ့်ဆက်ခြင်းတွေမဖြစ်ခြင်းမှုဆိုရင် ဘာလုပ်ရမှာလဲဩကိုကိုကိုဆုံးမရမယ်ကိုကိုကို စိတ်ထိရမယ်ကာယကံမှုတွေကိုထိရမယ်ဝစီကံမှုတွေကိုထိရမယ်မနောကံမှုတွေကိုထိရမယ်မကောင်းတဲ့အတွေးတွေတွေးလာပြီဆိုတာနဲ့တပြိုင်နက်တည်းအော်ဒီအတွေးတွေဟာမကောင်းတဲ့အတွေးပဲဒီမကောင်းတဲ့အတွေးကြီးဟာ ကြီးပွားသွားလို့ရှိရင်နော်တွေးရင်တွေးရင်နဲ့မကောင်းတဲ့အတွေးကြီးဟာကြီးပွားသွားလို့ရှိရင် နော်ဒုက္ခဖြစ်မှာနှုတ်ကနေသွားပြီးတော့ပြောမိလိုက်မယ်ငါပြောမိလိုက်လို့ရှိရင်သူတော်တွေစိတ်ဆင်းရလိမ့်မယ်အဲ့ဒီစိတ်ထဲမှာပေါ်လာတဲ့မကောင်းတဲ့အတွေးကိုဆက်မတွေးဖြစ်အောင်တတိထားယူရမကောင်းတဲ့အပြောတွေပြောတော့မယ်ဆိုရင် မပြောခင်မှာတတိထားပါမပြောခင်လေးမှာတတိထားတတိထားပြီးတော်ပြီးတော်ပြီးဒီပြောငါမပြောတော့ဘူး ပြောခြင်းလွန်းတဲ့စကားတစ်ခုကိုမပြောမိအောင်ထိမ့်သိမ့်လိုက်တဲ့ပုဂ္ဂိုလ်မှာတကယ်ပညာရှိ သူတစ်ပါးဒုက္ခရောက်မှာဆိုလို့ကိုပြောခြင်းလွန်းတဲ့စကားသူတစ်ပါးပေါ်မှာမပြောတော့ဘူးငါပြောလိုက်တဲ့စကားတစ်ခုကြောင့်သူ့ဂုံတိတ်ခါကြသွားမယ်သူ့ကိုလူတွေကအထင်သေးသွားမယ်ဖြစ်သွားမယ်ဆိုအဲ့ဒီစကားမပြောရအောင်အဲ့ဒီလိုမပြောမှအဲ့ဒါမှတကယ်ပညာရှိအဲ့ဒါမှတကယ်သူတော်ကောင်းဟာငါပြောလိုက်လို့ငါလှုပ်လိုက်ရင်တော့ ချပြီးသူတော့သူများတွေအထင်လွဲသွားမယ်အမြင်လွဲသွားမယ်သူ့အပေါ်မှာဂုံသတင်းတွေပြတ်သွားငါတော့ချမယ်ပြောမယ်ဆိုပြီးတော့ပြောလိုက်ရင်အဲ့ဒါလူယုံမှာပဲနော်ဘာလို့လဲသူသူများပျက်စီးရပျက်စီးချောင်းကြီးကိုကြံစီတွေးတော့ပြီးတော့ तू ကလှုပ်ချပလိုက်တာအဲ့ဒါလူယုံမှာတဲ့လူယုံမှာရဲ့လက္ခဏာပညာရှိသူတော်ကောင်းရဲ့လက္ခဏာကတော့ကိုပြောခြင်းပေမဲ့လေအဲ့ဒီပြောခြင်းလွန်းတဲ့စကားတစ်ခုဟာကိုပြောလိုက်လို့သူတော်ဘာဒုက္ခရောက်မှကြောက်တဲ့အတွက် ပြောခြင်းလွန်တဲ့စကားတခုကိုမပြောဘဲနဲ့မိမိရဲ့စိတ်ကို ထိန်းထားတာပညာရှိပါသူတော်ကောင်းပါကိုယ့်ရဲ့စိတ်ကိုအဲ့လိုထိန်းထားရမယ်တဲ့ကိုယ့်ရဲ့စိတ်ကိုအဲ့လိုထိန်းထားပြီးကာယကမှုတွေကိုလည်းထိရမယ်ဝစီကမှုတွေကိုလည်းထိရမယ်မနောကမှုတွေကိုလည်းထိရမယ်အဲ့ဒီလိုထိန်းထားပြီးတော့ကိုကိုကိုရင်ကျဲအောင် ဆုံးမာပြီးတော့နေရင်သူတစ်ပါးတွေကိုလည်းဒုက္ခမပေးတော့ဘူး ကိုကိုကိုဆုံးမလိုက်တာနဲ့ဒီပြိုင်နဲ့တည်းကိုကိုကိုချမ်းသာအောင်နေလိုက်တာနဲ့ဒီပြိုင်နဲ့သူတစ်ပါးတွေကိုဒုက္ခမပေးတော့ဘူးအဲ့တော့မြတ်စွာဘုရားကတော့အခုဘုရားပြတဲ့အခါကျတော့သူတစ်ပါးတွေကိုချမ်းသာခြင်းရင်မလုပ်ရမှာတော့ကိုကိုကိုအရင်ဆုံးဆုံးမပြီးတော့အဲ့ဒီတတိပဋ္ဌာန်တရား၄ပါးနဲ့နေစမ်းပါချက်သားတော်တဲ့မင်းတို့တတိပဋ္ဌာန်တရား၄ပါးကိုမင်းမတို့ပွားနေမယ်ဆိုရင် မနှောထဲမှာလည်းမကောင်းတာတွေမကြံစီဖြစ်တော့ဘူးတဲ့စိတ်ထဲမှာတတိပဋ္ဌာန်တရား၄ပါးကိုပွားနေတဲ့ပုဂ္ဂိုလ်ဟာစိတ်ထဲမှာမကောင်းတာတွေမကောင်းတဲ့အတွေ့အကြုံမြင်ပေါ်လာရင်ပေါ်လာတဲ့တွေရှုပြတာမကောင်းတဲ့ဒေါသရဲ့အာယုန်တွေပေါ်လာရင်ပေါ်လာတာတွေကိုရှုပြတာတဲ့မကောင်းတဲ့အတွေ့တွေမကောင်းတဲ့အကြံစီတွေမကောင်းတဲ့ဟာတွေမိမိရဲ့စိတ်ထဲမှာပေါ်သည်မြပေါ်သည်မြတွေကိုအကုန်လုံးတရားနဲ့ရှုပြတာအဲ့ဒါတတိပဋ္ဌာန်တရား၄ပါးကိုပွားနေတာ အဲ့ဒီလိုပွားနေတဲ့အခါကျတော့စိတ်ထဲမှာကိုယ့်ရဲ့စိတ်တန်တန်အတွင်းထဲမှာဖြစ်ပေါ်လာတာတွေကိုပယ်ရှားပယ်ရှားနေတော့နှုတ်ကလည်းမကောင်းတာမပြောပြတော့ဘူးကိုယ်နဲ့လည်းမကောင်းတာမလုပ်ဖြစ်တော့ဘူးတဲ့အဲ့ဒါကြောင့်မို့ကိုချမ်းသာခြင်းနဲ့သူတစ်ပါးတွေကိုချမ်းသာစေခြင်းနဲ့ကိုကြောင့်သူတစ်ပါးစိတ်မဆင်းရဲစေခြင်းနဲ့ပုဂ္ဂိုလ်သည်တရားဓမ္မပေါင်းသူတော်ကောင်းတို့တို့သည်ဘာလို့ရမှာလဲတတိပဋ္ဌံတရား၄ပါးကိုနေတိုင်းပွားပြီးတော့နေပါ ကာယ ानु ပဒနာတတိပဋ္ဌံဝေဒနာ ानु ပဒနာတတိပဋ္ဌံစိတ်ဓာနုပဒနာတတိပဋ္ဌံဓမ္မာနုပဒနာတတိပဋ္ဌံဆိုတဲ့တတိပဋ္ဌံတရား၄ပါးဥဒင်တော်တရားတော်မတွေနာသီပြမှာလဲလဲဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်မှတ်နေတာကာယ ानु ပဒနာတတိပဋ္ဌံတနည်းပြောရင်အာနာပါနအဲ့ဒီအာနာပါနကမ္မထံက အခုတတိပဋ္ဌာန်တရား၄ပါးထဲမှာဘယ်ထဲထည့်ထားလဲဆိုတော့ကာယ అను ပဒနာထဲမှာထည့်ထားတာအဲ့ဒါကြောင့်မို့နာသီဝဝေနဲ့လေလေဝင်နေထွက်တယ်ဝင်နေထွက်တယ်ဝင်နေထွက်တယ်မှတ်နေတဲ့အချိန်မှာဟောလက်ဖြောက်တစ်ချက်ဒီတစ်ချက်ဒီမှာလောဘတွေဝင်ဝင်မရတော့ဘူးဒေါသတွေဝင်ဝင်မရတော့ဘူးမောဟတွေဝင်ဝင်မရတော့ဘူးတမိနဲ့မှတ်ရင်တမိနဲ့လောဘငြိမ့်နေဒေါသငြိမ့်နေမောဟငြိမ့်နေ 9မိနစ်မှရင်9မိနစ်အတွင်းမှာလောဘတွေငြိမ့်နေတယ်ဒေါသတွေငြိမ့်နေတယ်မောဟတွေငြိမ့်နေတယ်နာယီဝက်မှတ်ရင်နာယီဝက်အတွင်းမှာလောဘတွေငြိမ့်နေဒေါသတွေငြိမ့်နေမောဟတွေငြိမ့်နေတဏှာယီနနာယီမိမိမှတ်နိုင်သည်မြတတိထားနေသည်မြအဲ့ဒီအချိန်မှာလောဘတွေဝင်ခွင့်မရတော့ဘူးဒေါသတွေဝင်ခွင့်မရတော့မောဟတွေဝင်ခွင့်မရတော့ဘူးတဲ့ဘာလို့လဲတတိကဥစည်းထားတာ နာသီဝဝေနလေရဲ့ဝေနာရဲ့အစလည်းအကုန်သိနေတယ်ထွက်တာအစလည်းတွေအကုန်သိနေတယ်နာသီဝမှာလေလေတော်ပြီးဝဲလာတာဝဲလာတဲ့အခါကျစပြီးတော့နာသီဝလည်းထိတာသည်ဒါဝေလေရဲ့အစတော်ပြီးဝင်းတဲ့ဝင်းရဲ့အလဲပြီးရင်ဆုံးသွားတာဝင်းရဲ့အဆုံးနာသီဝထိတာလေးပေါ်မှာကြည်နေတာနာသီဝထိတ်လေးနဲ့တိုးတဲ့လေလေးစတိုးတာတိုးနေတာတိုးပြီးဆုံးသွားတာ နာသီဝထိတ်ကလေးမှာလေလေးတိုးတာအစအလယ်ဆုံးကိုတတိထားကြည့်ထွက်တဲ့လေလေးရတဲ့နာသီဝလေးတိုးထီပြီးတော့စထွက်တယ်ထွက်နေတယ်ပြီးရင်ဆုံးသွားတယ်ဟောနာသီဝမှာလေလေးရတိုးထွက်နေတဲ့သဘောလေးအဲ့ဒါလေးကိုပဲအစအလယ်ဆုံးကိုတတိထားပြီးတော့ကြည်နေရင်အဲ့ဒါဒီအာနာပါနာတနည်းပြောရင်ကာယအနုပဒနာထဲမှာပါတယ်အဲ့ဒါလောဘတွေငြိမ့်နေတာနော်ဒေါသတွေငြိမ့်နေတာနော်မောဟတွေငြိမ့်နေတာ အဲ့လိုပါမသိလို့ကတော့24နာရီလောက်အဟိုတွေးလိုက်ဒီတွေးလိုက်ဟိုဒေါသဖြစ်လိုက်ဒီဒေါကဖြစ်လိုက်ဘာလို့လဲတတိမရှိလို့တတိလွတ်နေလို့ဟောတတိမရှိလို့တတိလွတ်နေသည့်အတွက်ဦးဇင်းတို့တရားတော်မတွေကတဏ္ဍာမှာဘာတွေလွှမ်းမိုးခံနေရလဲလောဘတွေလွှမ်းမိုးခံနေရတယ်ဒေါသတွေလွှမ်းမိုးခံနေရတယ်မောဟတွေလွှမ်းမိုးခံနေရတယ်အတိတ်ကြောင့်နေတွေ့တယ်အနာဂတ်ကြောင့်နေတွေ့တယ်သားကြောင့်နေတွေ့တယ်သမီးကြောင့်နေတွေ့တယ်ဟိုဟာလိုခြင်းဒီဟာလိုခြင်းဟိုဟာသောကဖြစ်ဒီဟာသောကဖြစ် အာဟုဆိုတွေနှိမ့်ဆက်ခံနေရတာတဲ့ဘာကြောင့်လဲအဲ့ဒီတတိမရှိလို့တဲ့အဲ့ဒါကြောင့်မို့တတိရှိအောင်လို့ဥဒ္ဓတို့ဒကာဒကမတို့တွေနှလုံးသွင်းရမယ်တဲ့အဲ့ဒီဝင်လေထွက်လေလေနှလုံးသွင်းနေရင်းနဲ့ဩဒါကကာယ ानु ပဒနာနောက်တစ်ခုကာယ ानु ပဒနာထဲမှာဓကမထန်တဲ့နော်ဩဝါယောဓာဆိုတဲ့ဟာဒီလေလေဟာတွန်တလဲကန်တလဲတွန်တလဲကန်တလဲနဲ့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 လေလေးရှူသွင်းလိုက်တာနဲ့တကောလုံးခေါင်းတွေရောအကုန်တွန်းကန်သွားအဲ့အဲ့ဒါကိုတွန်းကန်တဲ့သဘောလို့ပြောတာတွန်းသဘောကန်သဘောလေးဝါရော့တတ်ရဲ့သူ့သဘာဝဘာလဲတွန်းသဘောလေးကန်သဘောလေးအော်နှာသီဝါလေးကြည့်နေတော့တွန်းတလဲတခါပြန်ပြီးတော့တောပြီးဝင်သွားတဲ့သဘောကိုတွန်းတယ်လို့ပြောတာကြာကြာထားလို့ရသလားမရဘူးခဏနေတော့တခါကြာကြာထားကြည့်မောလာသလိုကြက်လာသလို ပြန်ပြီးရှူဆိုပြန်ထုတ်ရပြန်ပြီအဲ့ဒါဟိုကန်တယ်လို့ပြောတာကြာကြာဒီလေးဟာအတွင်းထဲမှာရှူသွင်းပြီးကြာကြာထားလို့မရဘူးခဏထားလိုက်မောလာတယ်ကြက်လာတယ်အဲ့တော့ပြန်ပြီးတော့တခါကန်ထုတ်ရပြန်တယ်အဲ့ကြတော့မှ ချမ်းသာသွားတာเนาะအဲ့တော့ပြန်ပြီးတော့ကန်တလှဲဟာကန်တလှဲပြီးပြန်တော့ဘာပြန်လို့လဲဒွန်တလှဲကန်တလှဲဒွန်တလှဲကန်တလှဲ အာနာပါနမမှတ်တော့ဘူးနော်သွားသွားဝင်နေထွက်တယ်ဆိုဒါအာနာပါနကမ္မထံသွားမှာအခုကကြတော့ဓကမထံကိုသွားခြင်းလို့ဓကမထံကိုရှုခြင်းလို့ဒွန်နေကန်နေတွန်တလှဲကန်တလှဲတွန်တလှဲကန်တလှဲတွန်တလှဲကန်တလှဲဝါယောဓာတ်ဆိုတာပါလေအဲ့ဒါကယုတ်လားနံလားဆိုတော့အဲ့ဒါတွေကယုတ်တရားတွေပထဝီတေသောအဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးရဲ့အစုဝေးတွေအဲ့ဒါဒီယုတ်တရား အဲ့ဒီရုပ်တရားတွေကဲတွန်တလဲကန်တလဲတွန်တလဲကန်တလဲအဲ့ဒီရုပ်တွေပြောင်းနေတဲ့အချိန်မှာဦးဇင်းတို့ဒကာဓမ္မတွေနာလေးကသွားမသိဘူးလားစိတ်ရှိလို့သိတာနော်သေသွားတဲ့ပုံကိုရှူလည်းမရှူတော့ဘူးသိလည်းမသိတော့ဘူးအဲ့နေတဲ့အချိန်မှာဆိုလို့ရှိရင်မသိဘူးဝင်စိတ်တွေဖြစ်သွားလို့နော်အခုကျတော့သိတယ်ဝင်တာသိတယ်ထွက်တာသိတယ်တော်နာသိတယ်ကန်နာသိတယ်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 ဒီတရားတွေဟာမြဲသလားကြည့်တော့နှာခေါင်းထိတ်လေးမှကြည့်တွန်တလဲကလည်းမမြဲကန်တလဲကလည်းမမြဲသိနေတဲ့စိတ်ကလည်းမမြဲပထဝီတေသောအာဘဝါယောဆိုတဲ့ဖောက်ပြန်ပြောင်းလဲနေတဲ့ဓာတ်တဘာဝတွေကလည်းမမြဲဘူးပြောင်းလဲနေရပေါ်ပြနေတဲ့ဓာတ်သဘောကလည်းမမြဲဘူးပြောင်းလဲနေရတဲ့ရုပ်တွေကလည်းမမြဲဘူးသိနေရတဲ့နံတရားတွေကလည်းမမြဲဘူးတဲ့။အော်အထွေဓာတ်ကလည်းသူ့အနတ်သူ မမြဲတာပဲတေသောကလည်းမမြဲဝါရောလည်းမမြဲအာဘောလည်းမမြဲဟာဒီဝါရောဓာတ်လေးတွန်းသဘောကံသဘောလေးတွေခန္ဓာကိုယ်မှာကြည့်လိုက်ရင်တောင့်လာတယ်တင်းလာတယ်ကြက်လာတယ်ရိပ်ရိပ်ရိပ်ရိပ်ဒိတ်ဒိတ်ဒိတ်ဒိတ်ဖြစ်တယ်ပိုလာတယ်အေးလာတယ်အဲ့ဒါဓာတ်လေးပါးတွေခန္ဓာကိုယ်ကြီးကိုဖြန့်ကြည့်လိုက်တဲ့အခါကျတော့တဲ့နာသီဝကနေပြီးတော့ခန္ဓာကိုယ်တစ်ခုလုံးကိုဖြန့်မြန်ကြည့်လိုက်မယ်ဆိုရင်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရွရွရွရွရွရွရွမောမောမောမောမောရှိန်ရှိန်ရှိန်ရှိန် အော်တရှိန်ရှိန်တရိပ်ရိပ်တဒိတ်ဒိတ်တရွရွတမွမနဲ့ဖောက်ပြန်ပြောင်းလဲနေတာဟာရုပ်တရားတွေပါလားဟောညာနဲ့ဆင်ញင်ပြီနော်ရုပ်တရားတွေဟာကိုယ်ခန္ဓာကိုယ်ရောဖျားကြည့်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်မိလောင်မြင်းရနေရသလိုတခါတည်းရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့လည်းတွေ့ရတယ်ဟာတင်းလာလိုက်ကြက်လာလိုက်ဖုံလာလိုက်ကျင်လာလိုက်ကြိုက်လာလိုက်အမျိုးမျိုးဖောက်ပြန်ပြောင်းလဲနေရလဲတွေ့ရတတ်တယ်ရွာရွာရွာရွာမောမောမောမောမော ဩပိုးကောင်တွေသွားနေသလိုတခါတည်းတိုးခွေပြီးတော့ဒိတ်ဒိတ်ရိတ်ရိတ်နဲ့တွန်းကန်နေတဲ့ဝါရောဓာတ်တွေကလည်းတွေ့ရဗျာနဲ့ဩပထဝီတေသောအာဘောဝါရောဆိုတဲ့ဓာတ်သဘောတွေကလည်းသူ့သဘောသူတစ်မျိုးပြီးတစ်မျိုးပထဝီဓာတ်ရဲ့အစအလယ်ဆုံးကြည့်တော့သူကလည်းမမြဲတဲ့အနေအဆကိုမြင်တယ်တေဇောဓာတ်တွေကလည်းမမြဲတာကိုပြနေတဲ့ဝါယောဓာတ်ကလည်းမမြဲအာဘောဓာတ်ကလည်းမမြဲဩပေါ်ပြလာတဲ့ဒီဓာတ်တွေကလည်းမမြဲဘူးအဲ့ဒီဓာတ်တွေဟာ ကြည်ရဲ့ကြည်နဲ့ပြောင်းလဲနေပါလားရုပ်ပနာလက္ခဏာရုပ်ပတိတိရူပံသေတေနာပိရုပ်ပတိဩနေနာပိရုပ်ပတိအပူကြောင့်လည်းပြောင်းသွားပြန်ပြီအဲကြောင့်လည်းပြောင်းသွားပြန်ပြီအဲ့ဒီလိုဘုဒ္ဓလဲအေတလဲတင်တလဲတောင်းတလဲထုံတလဲကျင်တလဲတွန်းတလဲကန်တလဲဖောက်ပြန်ပြောင်းလဲနေရတာဒီယုတ်တရားအဲ့ဒီယုတ်တယ်ပြောင်းနိုင်ပြောင်းနိုင်မှာသွားသွားပြီးတော့သိနေတာကနာဟော တရားဓမ္မတို့နှာသီးဝလေးမှာပဲเนาะဒါယုတ်တရားနဲ့နံတရားတွေစပြီးတော့ခွဲပြီးတော့ဦးဇင်းတို့စပြီးတော့ယုတ်နံကိုကြည့်ပြီးအဲ့ဒီကာယ ानु ဘဒနာဆိုတာကအဲ့ဒီပထဝီတေသောအဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးတွေအပေါ်မှာရှုနေတာကကာယ ानु ဘဒနာတတိပဋ္ဌာန်เนาะဒီယုတ်ကပေါ်လို့နံပြောင်းညွတ်တယ်ယုတ်ပေါ်လို့နံညွတ်တယ်အဲ့ဒီယုတ်ဘောဓာတွေနံပြောင်းညွတ်တာတွေရဲ့အပေါ်မှာသွားပြီးတော့တင်နာလေးပေါ်မှာပူဓာလေးပေါ်မှာ တောက်နာလေးပေါ်မှာသွားပြီးတော့ခံစားတာကဝေဒနာခန္ဓာဘယ်မှာခံစားနေလဲစိတ်ထဲမှာခံစားနေတာဘုရားလေးကလည်းခံစားနေတယ်အေရာလေးကလည်းခံစားပြက်ဘုရားလေးလည်းခံစားပြက်ဒဲနာလေးလည်းခံစားပြက်တောက်နာလေးလည်းခံစားပြက်အလုံးခံစားပြီးတော့ပြက်ပြက်နေတာအဲ့ဒါကခံစားတာကဘယ်မှာလဲစိတ်ထဲမှာခံစားတာခံစားတာဒီဒုက္ခလို့ကောင်းတာလေးကို ခံစားတာဒုက္ခဝေဒနာ သောတာလည်းကိုခန္ဓာတာဒုက္ခဝေဒနာအလယ်လခန္ဓာတာဥပ္ပခဝေဒနာအဲ့ဒီယုံနာရအပေါ်မှာခံစားတဲ့သဘောတည်ဝေဒနာခန္ဓာအနုပဒနာအပြင်ဝေဒနာအနုပဒနာတဲ့အနုပဒနာအပြင်ဝေဒနာနုပဒနာ ကောင်းသဘောဆိုသဘောတွေကို ရှုအော်ကောင်းတယ်လို့ခံစားတာလေးကလည်းမြဲသလားဆိုမမြဲဘူးကောင်းတာလေးလည်းခံစားပြတ်တာပဲဆိုတယ်လို့ထုံနာကျင်နာကြီးကိုကြည့်ပြီးတော့ မကြိုက်ဘူးလို့ခံစားတာလေးကလည်းခံစားပြီးတော့ပြက်အော်ตายပွဲလို့ထင်တာလေးကလည်းခံစားပြီးတော့ပြက်အော်ခံစားပြီးတော့ပြက်နေတဲ့သဘောတွေကအနိစ္စမမြဲတဲ့သဘောပါလားလို့ရှုနေတာဝေဒနာနုပဒနာတတိပဋ္ဌာန်ဝေဒနာအပြင်စိတ်ထဲမှာတဲ့ခံစားမှုသဘောတွေကိုသုံးသပ်ဆင်ញင်ပြီးတော့ပွားများပြီးတော့နေတာဝေဒနာနုပဒနာတတိပဋ္ဌာန် အဲ့ဒီဝေဒနာတွေခံစားတယ်အဲ့ဒီယုတ်တန်ဓမ္မတွေအပေါ်မှာဩခံစားမှုဝေဒနာလေးပေါ်မှာဘာဖြစ်လဲကြိုက်ရင်လောဘမကြိုက်ရင်ဒေါသတွေဖြစ်ရတယ်လောဘတွေဖြစ်ရတယ်ဒေါသတွေဖြစ်ရတယ်နှစ်သက်တာတွေမနှစ်သက်တာတွေရဲ့အပေါ်မှာလောဘရဲ့အာယုံဒေါသအာယုံတွေဖြစ်ရခြင်းအတိတ်ကိုတွဲခြင်းအနာဂတ်ကိုတွဲခြင်းသားเจ้าကိုတွဲခြင်းသမီးเจ้าကိုတွဲခြင်းဆိုတဲ့အဲ့ဒီစိတ်တွေဖြစ်ပေါ်တာလောဘတွေကို ရှုတာဒေါသတွေကိုရှုတာဝိတ္တနဲ့တကွာဖြစ်တဲ့စိတ် ရာဂနှင့်ဖြစ်တဲ့တကွာစိတ်တွေကို လိုက်ပြီးတော့ရှုတာကစိတ်ဓာနုပဒနာတဲ့စိတ်လေးတွေတစ်လုံးပြီးတစ်လုံးလောဘလေးဖြစ်လိုက်လိုက်ပြီးတော့ရှုလိုက် လောဘစိတ်ကလေးပေါ်တယ်ပေါ်တယ်စိတ်လေးကကိုကကြည့်လိုက်ရင်မရှိတော့ဘူးအော်ဒီစိတ်ကလေးကအနိစ္စသားကြောင့်တွေ့တာလေးပေါ်တယ်ကိုကကြည့်လိုက်ရင်မရှိတော့ဘူးအဲ့ဒါသားကြောင့်တွေ့တာလေးလောဘဆိုတဲ့အာယုန်လေးနော်ရွှေကြောင့်နေငွေကြောင့်နဲ့ဇာရှိသဖြင့်လောဘရဲ့အာယုန်နဲ့ဘာတွေတွေ့တွေ့ တွေးတယ်အတွေးလေးတွေကိုကိုကရှေ့စိတ်ကသူ့လောလောသွားပြီးတော့တွေးတယ်နောက်စိတ်ကအဲ့ဒါလေးကိုစောင့်ကြည့်တယ်စောင့်ကြည့်လိုက်တဲ့အခါကျတော့ဘာတွေးရလဲမမြဲတဲ့အနိစ္စကိုမြင်တယ်တဲ့။အော်ဒီလောဘလေးတွေဒေါသလေးတွေမောဟလေးတွေဒီစိတ်ကူးလေးတွေဟာအော်ဖြစ်ပြီးတော့ပြက်နေရတဲ့အနိစ္စရဲ့သဘောပါလားလို့နန္တရားရဲ့အပေါ်မှာမမြဲတဲ့အနိစ္စတွေကို ရှုတာအဲ့ဒါနော်စိတ်ဓာနုပဒနာပူရာပေါ်ပူရာသွားတည်တဲ့စိတ် အေရာဘောအေရာသွားတည်တဲ့စိတ် မြင်တာဘောမှာကြားတာဘောမှာနားတာဘောမှာစားတာဘောမှာအာယုံ6ပါးတကား6ပါးတွေ့တိုင်းတွေ့တိုင်းမှာသီသီသမျှမြင်သမျှတွေ့သမျှတွေပေါ်မှာသိသိနေတာနန္တရားအဲ့ဒီမြင်သမျှကြားသမျှနန္သမျှစားသမျှတွေကလည်းမြင်ပြီးတော့ပြက်ကြားပြီးတော့ပြက်နားပြီးတော့ပြက်စားပြီးတော့ပြက်သီသီပြီးတော့ပြက်ကြံတွေ့ပြီးတော့အကုန်ပြတ်တာပဲတဲ့လောဘတွေအာယုန်တွေဒေါသတွေအာယုန်တွေမောဟတွေအာယုန်တွေမောဟလောဘဒေါသမောဟဖြစ်ရင် ဖြစ်တဲ့လောဘစိတ်ကလည်းမမြဲတဲ့သဘောဖြစ်ပြီးတော့ပြည့်ရတယ်ဒေါသစိတ်ကလည်းဖြစ်ပြီးတော့ပြည့်ရတယ်မောဟစိတ်ကလည်းဖြစ်ပြီးတော့ပြည့်ရတယ်တဲ့အဲ့ဒီလောဘဒေါသမောဟနဲ့အဲ့ဒီအာယုန်နဲ့စိတ်တွေကို လိုက်ပြီးတော့ရှုလိုက်တော့စိတ်ဓာနုပဒနာနော်ကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ်ဓာ ानु ပဒနာတတိပဋ္ဌာန်တရား၃ပါး ဓမ္မာနုပဒနာတဲ့အဲ့ဒီကာယစိတ်တဝေဒနာဓမ္မတွေအပေါ်မှာသဘောတရားတွေအပေါ်မှာဆင်ញင်နဲ့သုံးတတ်တယ်အနိစ္စဒုက္ခလက္ခဏာနာယတေနဲ့တင်ပြီးတော့သစ္စာဆိုင်အောင်တခါတည်းဒုက္ခသစ္စာကိုမြင်အောင် ရှုသွားတော့သစ္စာဆိုင်အောင်အော်ယုတ်ဓမ္မအနန္ဓမ္မတွေကဖြစ်ပြီးတော့ပြက်နေရတဲ့ဒုက္ခသစ္စာကြီးပါလားလို့အဲ့ဒီလိုဒုက္ခသစ္စာစိုက်တည်တဲအောင် ရှုပွားလိုက်မယ်ဆိုရင် သဘာဝတရားတွေယုတ်သဘာဝတွေနံသဘာဝတွေဆိုတဲ့သဘောတရားတွေကိုမြင်ပြီးတော့ဒုက္ခသစ္စာဆိုင်အောင်ရှုနိုင်ရင်ဓမ္မာနုပဒနာအဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုဒါဒကာဒကမတော်တဲ့ကိုယ့်ရဲ့တန်တမ်းမှာအော်ငါဟာငါကြောင့်သူတော်ဘာတွေကိုစိတ်မဆင်းရဲစေခြင်းမှုဆိုရင်အဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုနေ့နေ့ညညပွားနေပါ အဲ့ဒီတတိပဒံတရားလေးပါကိုနေနေညာညာပွားပြီးတော့အာထုတ်ပြီးတော့နေတဲ့ပုဂ္ဂိုလ်ဒီကိုကိုကိုလည်းထိမ့်သိမ့်ရာရောက်တယ်ကိုကြောင့်သူတစ်ပါးလည်းစိတ်မစင်ရတော့ဘူးမပြောချင်တော့ဘူးမကောင်းတာတွေမပြောချင်တော့ဘူးလှုပ်ချင်တာလှုပ်ကြပါစေငါဘက်ကသိခံမယ်ဆိုပြီးတော့သိခံပြီးတော့ပဲသူကိုပြောလိုက်တယ်အပြောလေးတခုကြောင့်ကိုလှုပ်လိုက်တယ်လှုပ်လေးတခုကြောင့် သူတော်ဘာတွေထိခိုက်သွားအောင်သူတော်ဘာတွေဘဝပြတ်သွားအောင်ငါမလုပ်တော့ဘူးဆိုပြီးတော့အဲ့ဒီစိတ်လေးနဲ့နေတာအဲ့ဒါမျိုးတဲ့ငါဖြစ်ချင်တာကလေတဲ့ဟာဒီငါတောင်းကျင်တဲ့ဆိုကတော့ငါကြောင့်သူတော်ဘာတွေကိုဆင်းရခြင်းမဖြစ်ပါစေနဲ့စိတ်ဆင်းရဲခြင်းတွေမဖြစ်ပါစေနဲ့တဲ့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကစေတာတော်ဖះလောက်တော့ငါဘဝတော့ငါအဲ့ဒီလိုဖြစ်ခြင်းတဲ့ဘဝတွေငါမှဖြစ်ခဲ့တယ် တရားမင်းကစုမပေးနိုင်ဘူးတဲ့သူလည်းမတတ်နိုင်ဘူးတဲ့အဲ့တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့မင်းတို့တကယ်တမ်းအဲ့ဒီလိုကိုချမ်းသာခြင်းစိတ်ချမ်းသာခြင်းနဲ့နေခြင်းနဲ့ကိုကြောင့်သူတစ်ပါးတွေကိုမဆရစေခြင်းမှုဆိုရင်မိမိရဲ့ကိုမိမိပြန်ပြီးတော့ဆုံးမာပြီးတော့နေ့စဉ်နေတိုင်းအဲ့ဒီတတိပဋ္ဌာန်တရား၄ပါးနဲ့နေစမ်းပါတဲ့တတိပဋ္ဌာန်တရား၄ပါးနဲ့နေလိုက်မယ်ဆိုရင်တော့ ဥစဉ်တို့ဒကာတော်မတွေကိုကြောင့်သူတို့ပါစိတ်မဆင်းရတော့ဘူးကိုလည်းကြမ်းပါတယ်သူတို့လည်းကြမ်းပါတယ်ကိုလည်းချမ်းသာတယ်သူတို့လည်းချမ်းသာတယ်အဲ့ဒါမှတကယ်သူတော်ကောင်းနေနေနီတရားမင်းဘာသူပေးရလဲဘာမှကိုပေးမရတော့ဘူးနော်တောင်းလိုက်တဲ့6ချက်ကတရားပေးနိုင်တဲ့အရာတစ်ခုမှမပါတော့တရားမင်းကတည်သွားပြီငါဗိမ္မာလူမဲ့ပုဂ္ဂိုလ်လည်းမဟုတ်တော့ဘူးနော် ငါဗိမာန်ကြီးကိုလူမဲ့ပုံကိုလည်းမဟုတ်ဘူးသူဟာလောဘတွေအကုန်ပယ်ဖို့ရာကြိုးစားနေတဲ့ပုံကိုကြီးဆိုပြီးတော့အရှင်ရသေးတဲ့အရှင်ရသေးတောင်းတဲ့စုတွေတော့အကျွန်ုပ်ဘာတစ်ခုမှမပေးနိုင်တော့ပါဘူးဒါပေမဲ့အရှင်ရသေးကိုချမ်းချမ်းသာသာလေးစားဆောင်ပြီးတော့နေထိုင်ဖို့ရာအတွက်ဟောဒီအရှင်ရသေးနေတဲ့အိန္ဒဝါရုဏီဆိုတဲ့တစ်ပင်ကြီးသည်အမြဲတမ်းအသီးတွေသီး၍နေပါစေတည်း အရွက်တယ်သိတယ်ဒီအမြဲတမ်းပေါ်ထွန်း၍နေပါသေးသတိလို့တရားမင်းရဲ့တကောနဲ့အဲ့ဒီတစ်ပင်ကြီးအချိန်တိုင်းသိအောင်လှုပ်ပဲပြီးတော့နတ်ပြည်ကို ပြန်ရတယ်အဲ့ဒီတရားမင်းဟာအဲ့ဒီတော့ငါဘသူဖြစ်ခဲ့လဲဆိုတော့အရှင်အနုရုဒ္ဓရဲ့အလောင်းအရှင်အနုရုဒ္ဓအလောင်းကအဲ့ဒီတော့တရားမင်းဖြစ်တာအခုကာဏယတဲ့ဆိုတာက ပြင်းပြင်းထန်ထန်အကျင့်တွေကိုတရားမင်းရဲ့ကဗလာကြောက်ဖြာကြီးကို နော်မာပြောတဲ့အချင်းရတဲ့အထိပြသွားအောင်ကျင့်နိုင်တဲ့ပုဂ္ဂိုလ်ကြီးကငါဖျားလို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဇတ်တော်ကိုပေါင်းခဲ့တယ်။ဒါကြောင့်မို့ယနေ့တရားဓမ္မအပေါင်းတော်ကောင်းတွေကဒီနေ့တရားကို ပြန်ပြီးတော့အရင်ချင်းချုံပြီးတော့ပြန်ပြောပါဦးမယ်။ဒီတရားတော်ကိုနာယူတဲ့အခါကျတော့ဥဇဏတော်တွေနံပါတ်1အနှစ်သာရ3မျိုးရမယ်တဲ့။နော်မိမိတို့ရှားပွဲ စုဆောင်ထားတဲ့ဥစ္စာစည်းစိမ်တွေတဲ့ကအနှစ်သာရလို့ခေါ်တဲ့ဒါနရဲ့စေတနာတွေရအောင်ထုတ်ယူရမယ်အနာမျိုး96ပြား98ပြားဆိုတဲ့အနာယောဂါတွေနဲ့ဆက်ဆံနေတဲ့ဟောဒီခန္ဓာကိုယ်ကြီးတဲ့ကနေမှသေလကုသိုလ်ဆိုတဲ့စေတနာတွေကိုရအောင်ထုတ်ယူထားရမယ်အသက်မသေးသေးခင်တဲ့ဇီဝိတိန်တွေဆိုတဲ့အသက်မသေးသေးခင်မှာ သမထဘာဝနာဝိပဿနာဘာဝနာဆိုတဲ့တကယ်အနှစ်တရားတွေရအောင်ယူထားရမယ်အဲ့ဒါဟာဘဝရဲ့အနှစ်သာရ၃ခုပဲတဲ့ဒါနဆိုတဲ့အနှစ်ရဲ့သီလဆိုတဲ့အနှစ်ရဲ့ဘာဝနာဆိုတဲ့အနှစ်ရဲ့စေတနာတွေနဲ့ရအောင်ယူထားလိုက်ကြစမ်းပါတဲ့ဒါကပထမပြောတာ နောက်ဒုတိယကအသားမဲ့လို့မဲတာမဟုတ်ဘူးညစ်ပတ်တာမဟုတ်ဘူးလူကိုကြည့်ပြီးတော့ညစ်ပတ်တယ် လို့အဲ့ဒီလိုသုံးသပ်လို့မရဘူးတဲ့မဲသည်ဖြစ်စေဖြူသည်ဖြစ်စေမိမိရဲ့တဏ္ဍာနဲ့မှာလိုချင်မှုလောဘတွေအာကြီးတယ်ကိုယ်တယ်ကောက်တယ်လိန်တယ်ညာတယ်သူတော်ဘာဥစ္စာတွေမတရားသဖြင့်ယူတယ်နော်နိုင်ထစီနေလောက်တယ်အဲ့ဒီလိုပုံကိုမှကိုယ်တဲ့ပုံကိုယ်တွေကောက်တဲ့ပုံကိုယ်တွေရုပ်မာတဲ့ပုံကိုယ်တွေအဲ့ဒီပုံကိုမှမဲညစ်တဲ့ပုံကိုလို့ခေါ်တယ်ဒီလူတယောက်ကအသားပဲမဲမဲရုပ်ပဲဆိုဆိုဘလို့ပဲနေနေ သူ့ရဲ့တန်တာမှာကိုကျင့်သီလာတွေနဲ့ပြည့်နေတဲ့မလိမ်ဘူးမညာဘူးမခွတ်ဘူးမဝတ်ဘူးအမှန်တရားကိုအမြဲတမ်းပြောတယ်ဆိုတဲ့အဲ့ဒီပုဂ္ဂိုလ်ဒီတကယ်သူတော်စင်အရာမတကယ်ဖြူစင်တဲ့ပုဂ္ဂိုလ်လို့ခေါ်တယ်တဲ့နော်ဒါကဖះလောင်းတော်ကြီးရှင်ရတဲ့ကတရားမင်းကိုမဲညစ်ချင်းနဲ့ပတ်သက်လို့အကုသိုလ်ဒုစရိုက်လုပ်ရင်မဲညစ်တဲ့ကုသိုလ်ဒုစရိုက်တွေလုပ်နေရင်ဖြူစင်တယ်ဆိုတာကိုပြန်ပြီးတော့ရှင်းပြတယ်အပိုင်း နောက်နံပါတ်3အပိုင်းကကြတော့ဆူတောင်းလေးမျိုးတဲ့နော်အမြတ်ကောရာကင်းတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤဒေါသကင်းတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤလောဘကင်းတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤခြေချင်းကင်းတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤတဲ့အဲ့ဒီလေးမျိုးတွေကအန္တရာယ်တွေကြီးလွန်းလို့နော်အမြတ်ကောရာလေးကိုမထိန်နိုင်လို့ကြီးထွားသွားပြီးတော့ဒေါသကြီးတွေဖြစ်ရတယ် နော်ဒေါသကြီးတွေဖြစ်ပြီးတော့လူတတ်တယ်လူတယ်ရက်တယ်တတ်တယ်ပုတ်တယ်တိုက်ခိုက်တယ်အဲ့ဒီအစင်းတွေဒီဖြစ်ပြီးတော့ဒီဘဝမှာလည်းနာမရေပြက်ဂုံတရင်တွေပြက်ပြီးသေတဲ့အခါကျတော့ငရက်ကိုရောက်စေနိုင်တယ်နောက်ပြီးတော့လောဘကိဏပုဂ္ဂိုလ်ဖြစ်ခြင်းနဲ့ဆိုတာကအဲ့ဒီလောဘရှိလို့အာနာတွေယူကြတယ်အာနာတွေသိမ့်ကြတယ်သူတစ်ပါးတွေကိုနှိပ်စက်ကြတယ်သူများနိုင်ငံတွေကိုနိုင်တဲ့စီးနှင်လောက်ကြတယ် သူများအိုးအိမ်စည်းစိမ်တွေကိုဘလို့ပဲမျက်ရည်ကြီးငယ်တွေကြကြဘလို့ပဲဆင်းရဲဆင်းရဲကိုယ့်ရဲ့လောဘကြောင့်ငါရရင်ပြီးရောသူတို့ချွေးနဲ့သွေးနဲ့ရှာထရတာပါလားလို့ကိုကျင်းစာတရားတွေမထားနိုင်မဲနဲ့အဲ့ဒီလိုလောက်ကြတာဘာကြောင့်လဲအဲ့ဒီလောဘကြောင့်လောက်တာအဲ့ဒီလောဘသည်တဲ့လောက်ရလို့သူတို့တရင်ကလေးပျော်နေမိပဲအရာသည်အပယ်ငရဲစာဖြစ်လိမ့်မယ်သိရင်တော့သွားပြီ တဲ့တတိုင်းပြည်လုံးကိုယ့်ရဲ့လောဘကြောင့်တတိုင်းပြည်လုံးကိုဆင်းရဲတွေစိတ်ဆင်းရဲတွေဖြစ်ရတာတနိုင်ငံလုံးကိုဆင်းရဲတွေစိတ်ဆင်းရဲတွေဖြစ်ရတာဘာကြောင့်လဲကိုယ့်ရဲ့လောဘကြောင့်ကိုယ့်ရဲ့လောဘကြောင့်သူများတွေစိတ်ဆင်းရဲတယ်ဒီအိမ်တအိမ်ကလူတွေကိုသွားပြီးတော့လူမိလို့ရက်မိလို့လိန်ညာကောက်ကွဲ့ပြီးတော့မဟုတ်မဟအကွက်တွေဆင်ပြီးတော့သူတော်ဘာကိုလှုပ်လိုက်တော့ဓမိသားစုလုံးဒုက္ခတွေဖြစ်ရတယ်မျက်ရည်ကြီးငယ်တွေဖြစ်ရတယ်ဆိုရင် အဲ့ဒီလှုပ်တဲ့ပုံကိုဒီဘဝတန်တရာမှာဖမန်အကြိမ်ကြိမ်နော်ခံမေအောင်တော့သေတဲ့ခါကျတော့လေငရဲကိုခံငရဲကလွတ်တဲ့ဘဝတွေကြတော့လေစောတော့ကိုရင်လေးသူတော်ကိုမတရားသဖြင့်ကောက်ကျစ်ပြီးတော့လောက်ခဲ့တဲ့အကြောကြောင့်ပြန်ပြီးတော့တခြင်းလျှောခံရသလိုတဲ့ဘဝတွေမှာ ပြန်ပြီးတော့အကြိမ်ပေါင်းများစွာကိုလုံးလိုက်တာကတော့တကြိမ်တစ်ခါပဲဒီတဝမ်းတစ်ခါစားရဖို့ဒါလေးရဖို့အတွက်ဆိုပြီးတော့ လှုပ်လိုက်တာဒီဂုံလေးကိုမက်လို့ဒီယာတုကိုမက်လို့ဒီအာနာကိုမက်လို့တခါတည်းသိမ့်ပိုက်လိုက်တယ်အနိုင်ထက်တွေကိုလှုပ်လိုက်တယ်သူများတွေကိုမတရားသဖြင့်အပြစ်တွေရှာတယ်အကွက်တွေဆင်းတယ်ဒုက္ခတွေကိုပေးလိုက်တယ်ကိုလှုပ်ရတာကတခဏတဲ့တန်တရာကြီးထဲမှာတော့အမတာမကြောက်စရာကောင်းတယ်ဘေးတွေဖြစ်တယ်ရန်တွေဖြစ်တယ်ကိုကိုကိုပြန်ပြီးတော့ဖြက်စီးပြလိုက်တာအဲ့လိုပုံကောက တကယ်တမ်းကိုကိုကိုချစ်တဲ့ပုံကိုမဟုတ်ဘူးတဲ့နော်ကိုကိုကိုတကယ်ချစ်တယ်ဆိုလို့ရှိရင်ယာတုတွေအာနာတွေစီးစိမ်တွေလောဘတွေမမက်ရဘူးတဲ့အဲ့ဒါလေးတွေဘာမှမဟုတ်တဲ့အရာလေးတွေလေဟာလောကကြီးမှာကစကြဝဠာညွင်းကြီးဖြစ်ပါဖြစ်တည်ထားပါအောင်နော်ဘေးကနေဝိုက်ပူဇော်ပူဇော်ပိသက်သေးတာပဲလေဘာကြည်ရသေးလေနောက်ဆုံးကြောညီကုန်းချုပ်သွားတာပဲဒါအနှိမ့်စားရသဘောဘာမှမမြဲတဲ့သဘောမတည်မြဲတာအခုရှင်မြင်နေလောက်ရတဲ့အာနာတွေတက်သိမ့်နေဘလောက်ကြာလို့တော့ အတော်နေကြတော့ရှင်မြင်လောက်တဲ့ပုဂ္ဂိုလ်ကလည်းနောက်လူအထတတ်ပြန်ပြီဟာလှုပ်သွားပြန်ပြီဟာအာနာပါဝါလည်းကိုကရှိရသူများစီမတရားဖြင့်တက်သိဟာနောက်ကကိုပြန်သိဩတခါတည်းအခုမြန်မာပြည်မှာအခုသိမ်းကြတဲ့ဦးနေဝင်းကြီးတို့ခက်ကဟာတွေဆိုလည်းပြန်ကြည့်လေသူတို့လှုပ်ခဲ့တဲ့သူနောက်သူများပြန်လှုပ်နေကြတဲ့အမျိုးမျိုးတွေဘဝကြီးတွေဟာတတင်ကတခဏလေးကိုကောင်းသားမယ်ထင်ပြီးတော့သူများရဲ့ပစ္စည်းတွေကိုမတရားသဖြင့်လိုချင်ကြတယ် ဂုံတွေကိုလိုချင်ကြတယ်အာဏာတွေကိုလိုချင်ကြတယ်ပါဝါတွေလိုချင်ကြတယ်အခုကဘာကြီးမှာတနိုင်ငံနဲ့တနိုင်ငံအခုစစ်အင်အားကြီးတွေကြီးအောင် လုပ်တဲ့ဟိုသေးတဲ့နိုင်ငံကိုတိုက်မယ်ဘာလဲသူ့နိုင်ငံကိုပိုင်ဆိုင်နေတာဒါကြောင့်မို့ကမ္ဘာလောကမှာပိုင်ဆိုင်နေတာတွေမှန်သမျှဒီလောဘကြောင့်တအုပ်နဲ့တူသူများပစ္စည်းကိုလိုချင်တဲ့သူတော်ဘာဇနီးမယားတွေကိုလိုချင်တဲ့ဘာကြောင့်လဲလောဘကြောင့်နော်သူတော်ဘာယောက်ျားတွေကိုလိုချင်တဲ့ဘာကြောင့်လဲလောဘကြောင့် အဲ့ဒီလောဘဆိုတာအင်မတန်မှအပြစ်ကြီးတယ်တဲ့အဲ့ဒီလောဘရှိနေရင်အဲ့ဒီလောဘဟာကိုယ်ကိုဒုက္ခပေးတယ်အဲ့ဒီဒုက္ခပေးတယ်လောဘကင်းတဲ့ပုဂ္ဂိုလ်ဖြစ်ခြင်းနဲ့တဲ့အဲ့ဒါတန်တရာမှာကိုယ်ကိုယ်ကိုချမ်းသာအောင် လုပ်တာပဲနော်အဲ့ဒီလောဘတွေကိုစိတ်ထိန်ပြီးတော့ဒေါသတွေကိုစိတ်ထိန်ပြီးတော့အမျက်ကောဓာတွေကိုစိတ်ထိန်ပြီးတော့နေနိုင်တဲ့ပုဂ္ဂိုလ်တွေသူတော်တင်နေမှသာလျှင်တန်တရာကြီးမှာ အထက်တန်းကြားတဲ့မြတ်တပန်းလှတဲ့ဘဝကိုရတာတဲ့အဲ့ဒီလောဘနောက်ဒေါသနောက် မောဟတွေနောက်တွေလိုက်ပြီးတော့မကောင်းမှုအကုသိုလ်ဒုစရိုက်တွေလုပ်တဲ့ပုဂ္ဂိုလ်ဒီကိုကိုကိုသန္တရာကြီးတဲ့ကိုအပယ်ငရဲကိုဆွဲချတဲ့ပုဂ္ဂိုလ်ကိုကိုကိုဒုက္ခတွင်တဲ့ကို နှစ်တဲ့ပုဂ္ဂိုလ်ကိုကိုကို မစင်တွင်တဲ့ကိုဆင်းချတဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့။ကြောင့်မို့အဲ့ဒီလောဘကိုမလိုချင်ဘူး။ နောက်ပြီးတော့အဲ့ချက်ချင်းနဲ့ချက်ချင်းတဲ့ကြောင့်အဲ့ဒါအတွက်နဲ့ပဲအခုပြောသလိုသူများတွေကိုနှိပ်စက်တာတွေလည်းဖြစ်တတ်တယ်ကိုယ့်ရဲ့ချစ်သူတွေဆုံးပါသွားတဲ့အခါကျတော့ယင်ပတ်စီတီးပြီးတော့ငိုရတယ်နော်အဲ့ဒီလိုငိုကြွေရခြင်းအဲ့ဒီပူလောင်ရခြင်းဆိုတာချစ်ချင်းကြောင့်ဖြစ်လို့ချစ်ချင်းကင်းတဲ့ပုံကိုလည်းဖြစ်ခြင်းပါတယ်လေးချက်နံပါတ်5ဟောဒီတယ်မှာတဲ့ကြမ်းကြမ်းမာမာနေခြင်းနဲ့ကြမ်းကြမ်းမာမာရှိနေစဉ်တော့ ကျမကြီးရဲ့တန်ဖိုးမသိဘူးလေအဲ့ရတဲ့လဲပြီဆိုတဲ့အခါကျတော့မှအော်ကျမရဲ့တန်ဖိုးသိလိုက်တာကျမတင်ကနေလို့ထိုင်လို့ကအခုကျတော့ကျမအောင်ဘလို့လောက်ရလို့လောက်ရမှန်တော့မသိတော့ဘူးဒါကြောင့်ဖះလောင်းတော်ကြီးကငါကြမ်းကြမ်းမာမာနဲ့နေခြင်းတယ်ဘာကြောင့်လဲငါတယောက်တည်းသိမအောင်နေတာငါကျမရဲ့တသုံးတရားဖြစ်ခဲ့ရင်ဒုက္ခတွေဖြစ်တော့မယ်ဒါတွေသိလို့နော်ကျမကျဲပုံကောဖြစ်တယ်တရားကိုပေါ်ပြီးတော့အထုတ်ခြင်းလို့တဲ့နော်ပြောတာရှိသေးတယ်နော် ဒီတရားတွေကိုပေါ်ပြီးတော့အာထုတ်ခြင်းလို့နာကြမ်းမာခြင်းနာမြို့တို့ပြောပါကစားခြင်းလို့လက်ဝဲလက်ပန်းတယ်ကဲ့သို့အင်အားတွေကိုသုံးပြီးသူတစ်ပါးကိုနှိပ်စက်ခြင်းလို့ကိလေသာအာယုံကာမဂုဏ်တွေကိုခံစားခြင်းလို့မဟုတ်ဘူးတဲ့ငါကြမ်းမာခြင်းနဲ့ချမ်းသာခြင်းနဲ့ဆိုတာငါဟောဒီတရားတွေကိုကြာကြာအာထုတ်ခြင်းလို့ပါနော်သူရထားတဲ့ဇန်တရားတွေနဲ့နေခြင်းလို့တဲ့အဲ့ဒီကနေပြီးတော့နာမ6ချက်ကြတော့မှ ငါကြောင့်တဲ့သူတော်ဘာတွေကိုစိတ်ရစိတ်စိတ်ရဖြစ်ရတဲ့ပုဂ္ဂိုလ်မဖြစ်ပြပါစေနဲ့တဲ့နော်အဲ့ဒါကြောင့်မို့ဖះအလောင်းတော်ကြီးကကိုစိတ်ရစိတ်စိတ်ရတဲ့ပုဂ္ဂိုလ်သူတော်ဘာမဖြစ်စေခြင်းဆိုတော့ဥစဉ်တော်ဥစဉ်တော်တရားဓမ္မတို့တွေကလည်းပဲအော်ငါကြောင့်သူတော်ဘာတွေစိတ်မစင်ရပါစေနဲ့အော်ငါပြောဆိုကြောင့်ငါရလောက်ကောင်းကြောင့်အော်ငါပြောလိုက်လို့သူတော်ဘာဂုံတိတ်ခါမဲ့သွားမယ်ကြသွားမယ်ဆိုတော်ပြီငါအဲ့ဒါတွေမပြောတော့ဘူး ငါကြောင့်သူတစ်ပါးဂုံတိုက်ခါညှိုးနွမ်းသွားတာကြီးသူတစ်ပါးဂုံတိုက်ခါကြသွားလို့ဩသူ့ပေါ်မှာဒုက္ခဖြစ်သွားမှာငါမလုပ်တော့ဘူးမလုပ်တော့ဘူးဆိုရင်ကိုယ်စိတ်ကိုပြန်ပြီးတော့ထိမ့်ပါတဲ့ဒါသူတော်ကောင်းနေရဲ့စိတ်ထားသူတော်ကောင်းနေရဲ့နှလုံးသားအခုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးလက်ထက်ခါကျတော့ကိုကိုကိုစိတ်ထိမ့်ခြင်းသူတော်ဘာတွေကိုဒုက္ခမပဲခြင်းရင်ကိုချမ်းသာသလိုသူတော်ဘာတွေကိုချမ်းသာစေခြင်းရင် ဘာလို့ရမှာလဲအဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုနေနေညညာပွားပြီးတော့နေလိုက်စမ်းပါတဲ့တတိပဋ္ဌာန်တရား၄ပါးကိုနေနေညာညာပွားပြီးတော့နေကြမယ်ဆိုရင်တော့ဥဇင်တို့ဒကာတော်မတွေကိုယ်လည်းချမ်းသာတယ်သူတော်ဘာလည်းချမ်းသာတယ်ကိုပွားများအထုံနေတဲ့အဲ့ဒီတတိပဋ္ဌာန်တရား၄ပါးရဲ့တကောစိမ့်တော်အာနုဘော်တွေကြောင့်အဲ့ဒီဘာဝနာရဲ့စွမ်းအားတွေကြောင့်အော်သူတော်ဘာတွေကိုလည်းကယ်တင်နိုင်တယ်စောင့်ရှောက်နိုင်တယ် တရားကိုကျင့်ထားရင်လေကျင့်တဲ့တရားတွေကမြင့်မြင့်မြင့်မြင့်မြင့်မြင့်လာလေသူများတွေကိုကယ်တင်နိုင်လေပဲဒါကြောင့်မို့ရှေးရဆရာတော်ဘုရားတွေတရားတွေများများကျင့်သီလတွေစောင့်တည်သက်စာဒိဋ္ဌာန်တွေလို့တော့သူတော်အသက်တွေကယ်တင်နိုင်တယ်နောက်သူများတွေဆင်းရဲပြီးဒုက္ခရောက်ပြီးအရှင်ဘုရားကယ်ပါအောင်ဖေရ။အော်သူတော်စင်ကြီးတွေမေတ္တာတွေပိုသစ္စာတွေပြုတရားတွေဆင်ញင်ပြီးတော့လှုပ်လိုက်တဲ့အခါကျတော့သိရမယ်ပုဂ္ဂိုလ်တွေကဟောသိမဘေးတွေကလွတ်တယ် ဥပအန္တရာယ်တွေဖြစ်နေတာပုံကိုယ်တွေဥပအန္တရာယ်တွေကလွတ်တယ်အဲ့ဒါဘာကြောင့်လဲကိုကျင်ထားလို့သူတစ်ပါးကိုကယ်နိုင်တာဒါကြောင့်ယနေ့ကဏ္ဍဇတ်တော်ကိုနာယူပြီးတော့ဒကာဒကမာပေါင်းသူတော်ကောင်းတို့တွေသည်အော်သူတော်ကောင်းတွေရဲ့မြင့်မြတ်တဲ့စိတ်ထားတွေအတိုင်းငါတို့လည်းပဲသူတော်ကောင်းတွေဖြစ်အောင် ဖရာအလောင်းတော်ကြီးရဲ့စိတ်ဓာတ်တွေမြင့်မြတ်တဲ့စိတ်ဓာတ်တွေကိုနာယူကျင့်သုံးပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးနဲ့ အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုယ်ကြထွတ်ထွတ်ရည်တရားသောအိုခြင်းကေယာနာခြင်းကေယာဒေခြင်းကေယာစိုးရရာခြင်းပူဆွဲရာခြင်းငိုကြွရာခြင်းဆိုတဲ့မိစရဝါတို့ကေယာချုပ်ရာငြိမ်းရာသိရာဖြစ်တဲ့အသင်ခတ္တဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်း Sadhu, Sadhu, Vapya.